သာသနာတော်သက်ကရေ2560ခုနှစ်လူတို့ဝဟကောဇာသက်ကရေ1398ခုနှစ်ကဆုံလပြည့်ကျော်9ရက်ခရစ်နှစ်2016မီလ28ရက်စနေနေ့ယနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဟမ်မုံဘီမြို့ ဓမ္မန္တဝိဟာရကျောင်းတိုက်ကြီးအတွင်းမှာရှင်မင်းဝန်ဆရာတော်ရဲ့ခုနှစ်ရက်မာသတိပဋ္ဌာန်ချိန်ပြည့်တရားစခန်းပွဲမှာမာသတိပဋ္ဌာန်ဝိပဿနာတရားတို့ကိုရိုးရိုးသေးသေးရှုမှတ်ပွားများအားထုတ်ကြမယ်အားထုတ်ကြတဲ့ယောဂီသူတော်စင်များကိုဓမ္မဒါနတရားလှူပေးလူမာကတော့သတိပဋ္ဌာန်သုတ်တံကိုမူရင်းထားပြီးတော့ ဆင်းရဲကင်းစင်တတိပဋ္ဌာန်ကျင့်စဉ်ဆိုတဲ့တရားတော်အမြင်နဲ့ဘုန်းကြီးဆက်လက်ပြီးတော့ဟောကြားပေးနေပါတယ်ဒီနေ့ဒီတတိပဋ္ဌာန်ကျင့်စဉ်အတိုင်းပေါ့ရိုးရိုးတည်တည်နဲ့ကျင့်ကြံပွားများအားထုတ်တဲ့ပုဂ္ဂိုလ်များကိုရရှိနိုင်တဲ့အကျိုးတရားများကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးက ကျင်ညာပြီးတော့ဟောကြားတော်မူခဲ့တဲ့အထဲမှာအကျိုးတရား9ပါးဖြစ်ပါတယ်။အဲ့ဒီ9ပါးတွေကဝိသုဒိယနံပါတ်1တတိပဌာန်တရားတွေကိုလက်တွေ့စိတ်တည်ကြည်မှုတမာရီဖြစ်အောင်ရှုပွားအားထုတ်နိုင်ပြီဆိုရင်စိတ်ညစ်ကြေးတွေစင်ကြယ်နိုင်ခြင်းဆိုတဲ့အကျိုးပေါ့ရှုမှတ်ခိုင်ရှုမှတ်ခိုင် နသောကပရိဒီဝါနသမတိကမာယပူဆွေးမှုဆိုတဲ့သောကငိုကြွေးမှုဆိုတဲ့ပရိဒီဝါပေါ့ဒီတရားတွေယသနာတရား၅ပါးတပါးပါးနဲ့ကြုံတွေ့လာလို့ဒီပူဆွေးမှုသောကငိုကြွေးမှုပရိဒီဝါတွေကြုံတွေ့လာလို့ရှိရင်လည်းပဲဒီသတိပဋ္ဌာန်တရားကိုပဲရှုမှတ်ပွားများအားထုတ်ခြင်းအားဖြင့်အလုံးလွန်မြောက်သွားနိုင်တယ် ဒုက္ခဒေါမနတဏ္ဏအထင်ကမာယတဲ့တတိပဌံတရားတွေကိုရိုးရိုးသေးသေးရှုပွားအားထုတ်လို့စိတ်တည်ကြည်မှုတမာရီတရားတွေဖြစ်ပြီးတော့ယုံနာ ဖြစ်ဖြစ်သဘောကိုကောင်းကောင်းကြီးသိမြင်နိုင်တဲ့ဉာဏ်မျိုးတွေသင်္ခါရဒုက္ခဆိုတဲ့အဲ့ဒီမှာပြက်လိုက်ပြက်လိုက်ပြက်လိုက်ပြက်လိုက်မပြတ်နှိမ့်စက်လို့ဆင်းရဲတဲ့ဒုက္ခ အဲ့ဒီဒုက္ခတွေကိုကောင်းကောင်းကြီးမြင်လာပြီဖြစ်ပျက်တွေကိုကောင်းကောင်းကြီးမြင်လာပြီဆိုရင်ဆက်လက်ရှုပွားအထုတ်ခြင်းအပြင်ကိုဆင်းရဲတွေအားလုံးချုပ်ငြိမ်းသွားနိုင်တယ်လို့စိတ်ဆင်းရဲတွေကိုလည်းပဲအားလုံးချုပ်ငြိမ်းသွားနိုင်ခြင်းဆိုတဲ့အကျိုးတရားတွေဒီသတိပဋ္ဌာန်တရားကိုရှုမှတ်ပွားများအထုတ်ခြင်းအပြင်ဒီကျိုးတွေအကျိုးတရားတွေရနိုင်တဲ့အကြောင်းကိုဘုန်းကြီးမနေ့ကပြောခဲ့တယ် နောက်ပြီးတော့ညာယတအဓိကမာယအရိယာမဲ့ကိုရာခြင်းငါဒီအရိယာမဲ့ကိုရဖို့အတွက်ဘုန်းကြီးတတိပဋ္ဌာန်ဆိုတဲ့မဲ့ခင်တရားတွေရှေ့ပိုင်းကကျင့်ကြံပွားများအထောက်ပါမယ်တဲ့ဒီတတိပဋ္ဌာန်မဲ့ခင်တရားတွေကိုကျင့်ကြံပွားများအထောက်ခြင်းအပြင် ဝိပဿနာဉာဏ်အားတွေအစဉ်စဉ်ရင်းကျက်ပြည့်စုံတဲ့အခါကျတော့အရိယာမဉဏ်တွေထီအောင်ရသွားနိုင်တယ်ဒီတော့အရိယာမဉဏ်ကိုရကျင်တဲ့ပုဂ္ဂိုလ်ဟာလောကီဖြစ်တဲ့တတိပဋ္ဌာန်မေခင်တရားတွေကိုပွားပွားရင်ဝိပဿနာဉာဏ်နေနာမရူပပရိစေရဉာဏ်ကစပြီးတော့ဝိပဿနာဉာဏ်နေအစဉ်စဉ်ဖြစ်မယ်ဒါဒီဉာဏ်ဖြစ်ပုံတွေကိုလည်းဘုန်းကြီးတို့ယောဂီများကိုပြောခဲ့ပြီး နာနဲ့ရုပ်ကိုပိုင်းခြားသိတဲ့ဉာဏ်အကြောင်းနဲ့အကျိုးကိုပိုင်းခြားသိတဲ့ဉာဏ်နောက်ပြီးတော့ဒီမှာယုံနာတရားတွေရဲ့ခဏမစဲဖြစ်ပြနေတဲ့သဘောတရားလေးတွေကိုဆင်ញင်ပြီးသိတဲ့ဉာဏ်ဒီဖြစ်ပြတရားတွေကို ရှုရင်းနဲ့ပဲဉာဏ်ထဲမှာတခါလေရှင်းရှင်းလင်းလင်းသိသွားတဲ့ဥရိယဗျာဉာဏ်ဒီဉာဏ်ဖြစ်ပုံတွေဘုန်းကြီးမနေ့ကဟောကြားပြသွားတယ် ဉာဏ်ဖြစ်ပုံကျဉ်းချုပ်လေးတွေကိုဟောကြားပေးသွားပါပြီအဲဒီတော့ဒီဥရိယဘေယဉာဏ်ကိုရပြီဆိုရင်ဘုန်းကြီးမနေ့ကအလင်းရောင်ပိတိပတ္တိဒုက္ခသရစတဲ့တရားအရသာဒုတွေကိုတွေ့သိနိုင်တယ်ဒီတရားအရသာဒုတွေဆိုတာလည်းပဲကိုကဒီပေါ်မှာပြန်ပြီးတော့နိဂန္တိတတ်မဲ့နေရမှာမဟုတ်ဘူးအဲ့ဒီလင်းရောက်ပိဋိပတ္တိတွေဆိုတာကဝိပဿနာဉာဏ်ညူးချောင်းတရားတွေ သူတို့ကမိမိကတကတိတ်ပြီးတော့သဘောကျနှစ်သက်နှစ်သက်မြန်နိုးနေပြီဆိုရင်လည်းပဲတရားကရှေ့ကိုမတက်နိုင်တော့အဲ့ဒီလိုအလင်းရောင်ပီတိပတ္တိတွေကလည်းပဲဒီဥဒိယဘေယဉာဏ်ကိုကောင်းကောင်းကြီးဖြစ်ပြီဆိုတဲ့ပုဂ္ဂိုလ်များမှသာဒီလင်းရောင်ပီတိပတ္တိဆိုတာဒီဝိပဿနာဉာဏ်ယူချောင်းတရားတွေကဖြစ်ပါတယ်ဒီလိုမဟုတ်ဘဲနဲ့ ဒီဝိပဿနာဉာဏ်ယူကြောင်းတရားတွေဟာဘယ်လိုပုံကိုယ်တွေကိုဘယ်လိုပုံကိုယ်တွေမှာဖြစ်နိုင်ပြီးတော့ဘယ်လိုပုံကိုယ်တွေမှာဖြစ်နိုင်တာလဲဆိုရင်ပฏิဝေရပတ္တတံမေဖို့နိဗ္ဗာန်ကို ရောက်ပြီးတော့အရိယတာဝကတ္တအရိယဖြစ်တဲ့ပုဂ္ဂိုလ်မှလည်းပဲဒီဝိပဿနာဉာဏ်ယူကြောင်းတရားတွေမဖြစ်နိုင်ပါဘူးတဲ့ဆိုလိုရင်းကတော့သောတာပန်ဖြစ်နေတဲ့ပုဂ္ဂိုလ် အဲ့ဒီအရိယာပုဂ္ဂိုလ်ဟာဒီဝိပဿနာဉာဏ်ယူချောင်းတရားတွေမဖြစ်နိုင်တော့ဘူးတဲ့နောက်ပြီးတော့ဝိပတိပန္နကတ္တသာမိမိရှုမှတ်နေတဲ့အာထုတ်နည်းတွေမှားနေရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ဟာဒီဝိပဿနာဉာဏ်ယူချောင်းလင်းရောင်ပိတိပတ္တိဒါတွေစသည်မဖြစ်တော့ဘူးတဲ့နေခိဋ္ဌကမ္မထာနတ္တာတဲ့ ကမ္မထံတရားကိုချထားပြီးတော့ယန္နာယန္နာအားထုတ်နေတဲ့ပုဂ္ဂိုလ်တရားလေးတထိုင်ထိုင်နေထိုင်ပြီးတော့တရားအချိန်တန်လို့ဖြုတ်ပြီးဆိုရင်ဘာမှတရားအမှတ်တတိမပါတော့ဘူးစုပြီးတော့စကားပြောမယ်ဆွေးနွေးမယ်စားစရာရှိတာလေးတွေထုတ်ပြီးတော့သူ့သူ့စာကိုကြွေကိုစာသူ့ကြွေပြီးတော့အဲဒီလို ယန္နာယန္နာပြီးတော့အာထုတ်နေမယ်ဒီနည်းပြောရင်ဓမ္မယုံမာကတော့ဓမ္မခမ်းမထဲမှာကြာကြာနာနာအာထုတ်တယ်အဆောင်ပြန်ရောက်ရင်အာမထုတ်တော့ဘူးယန္နာပြလိုက်တယ်အဲဒီလိုနိခိတကမ္မဋ္ဌာဏတကမ္မဋ္ဌာန်းကိုချထားပြီးတော့ယန္နာယန္နာအာထုတ်နေတဲ့ပုဂ္ဂိုလ်မှလည်းပဲဒီဝိပဿနာဉာဏ်ညူးချောင်းဖြစ်တဲ့လင်းရောင်ပီတိပတ္တိတွေမဖြစ်နိုင်ဘူးတဲ့နောက်ကုသတပုဂ္ဂလတာတဲ့ ပြင်းပြင်းရည်ရည်အားထုတ်နေတဲ့ပုဂ္ဂိုလ်ဝိจิတန်းကြီးလေးပေါ့ရိတ်တန်ရောက်လာတဲ့အခါကလည်းမှထိုင်ရမယ့်အခြေမှုလည်းပဲသူထိုင်လိုက်တယ်။ကောင်းကောင်းကြိုးကြိုးစားစားဝရိယစိုက်ပြီးတော့မရှုမှဘူး။ဈဉ္ဉံလျှောက်ခြင်းဆိုပြီးတော့ဈဉ္ဉံလျှောက်တယ်။ဘာအမှတ်တတိမှမပါဘူး။အဲဒီလိုပြင်းပြင်းရည်ရည်သူ့ရဲ့စည်းကမ်းအတိုင်းမှုသာကိုယ်ကလိုက်နာပြီးလုပ်နေရတယ်။ကိုယ့်ရဲ့ တရားတရားတရားဆန္ဒမပါဘဲနဲ့ကြိုးစားမှုမရှိဘဲနဲ့အာထုတ်နေတဲ့ပုဂ္ဂိုလ်ပေါ့အဲ့ဒီလိုပြင်းပြင်းကြီးအာထုတ်နေတဲ့ပုဂ္ဂိုလ်မှလည်းပဲဒီအလင်းရောက်ပြီးဒီပတ္တိဒုက္ခတရားစတဲ့ဒီတရားအရသာတူတွေဟာမဖြစ်နိုင်ဘူးတဲ့ဒီဝိပဿနာဉာဏ်ညူးချောင်းတရားတွေမဖြစ်နိုင်ဘူးတဲ့ဒီတော့ဘယ်လိုပုဂ္ဂိုလ်မျိုးတွေကြတော့ဖြစ်နိုင်လဲဆိုတော့တမ္မာပฏิပန္နကတ္တရှုမှတ်တဲ့အာထုတ်တဲ့နိလန်းဟာလည်းမှန်ကန်ရမယ် ရှုနည်းမှန်ရမယ်ပေါ့ယုတ်တပယုတ်တတာအာထုတ်ပြန်တော့လည်းပဲမယံမနာအာထုတ်ရမယ်ရှေ့မှနောက်မှစနေအောင်အာထုတ်ရမယ်ရှေ့သမารိနောက်သမารိစနေအောင်အာထုတ်ရမယ်အမြဲတမ်းတတိကထိုင်တဲ့တတိရလည်းတတိသွားလည်းတတိစားလည်းတတိအိတ်လည်းတတိမိမိအဆောင်မှာရောက်တဲ့ခံမှာလည်းပဲမိမိလှုပ်ရှားမှုရာတွေအားလုံးတတိမြဲနေရမယ် မပြန်မစင်းအားထုတ်ပြီးတော့နေတဲ့ယုတ်တပြုတ်တတ်တာမပြန်မစင်းအားထုတ်တဲ့ပုဂ္ဂိုလ်ဖြစ်ရမယ်တဲ့အာရဒဝိပဒကတဥရိယဘယညံတို့ရောက်ပြီးတော့အရတ္တဝိပဒကတကယ်ကိုဝရိယဆိုင်ပြီးတော့ကိုယ်နဲ့အသက်ကိုသူမငဲကွက်တော့ပဲနဲ့တရားကိုပဲဇောင်းပေးပြီးတော့ကြိုးစားအားထုတ်တဲ့ပုဂ္ဂိုလ်ဖြစ်ရမယ်တဲ့အဲ့ဒီလိုပုဂ္ဂိုလ်ဆိုရင်တဲ့ အမျိုးသားပဲဖြစ်စေအမျိုးသမီးပဲဖြစ်စေယဟန်ပဲဖြစ်စေဒီဥရိယဘယညာကိုလည်းရောက်နေတယ်တကယ်လဲဝရိယစာရည်ပြီးတော့ကြိုးစားအားထုတ်ပြီးတော့နေတဲ့ပုဂ္ဂိုလ်ဆိုရင်အဲ့ဒီပုဂ္ဂိုလ်မျိုးမှာဒီအလင်းရောက်ပြီးတိပတ္တိစတယ်ဝိပဿနာညဉ့်ညူးချောင်းတရားတွေဟာဖြစ်ကိုဖြစ်တယ်တဲ့မဖြစ်ဘဲမနေဘူးတဲ့ဒါကြောင့်မို့ဒီဝိပဿနာညဉ့်ညူးချောင်းတရားတွေဆိုတာက ပြင်းပြင်းရေးရေးအားထုတ်နေတဲ့ပုဂ္ဂိုလ်မဖြစ်နိုင်ဘူးယန္နာယန္နာပြီးတော့အားထုတ်နေတဲ့ပုဂ္ဂိုလ်မဖြစ်နိုင်ဘူးခုတရားလေးကြိုးစားလိုက်တောင်းနေကြပြမန်းနေစုနားလိုက်အဲ့လိုပုဂ္ဂိုလ်မျိုးလည်းမဖြစ်နိုင်ဘူးနိလန်မှားနေပြီကိုရှုမှတ်နေရလည်းမှားနေတယ်အဲ့လိုပုဂ္ဂိုလ်မျိုးတွေလည်းမဖြစ်နိုင်ဘူးဒါကြောင့်မို့ဒီအလင်းရောင်ပိတိပတ္တိဆိုတဲ့ဝိပဿနာဉာဏ်ညူးချောင်းတရားတွေရတဲ့အခါယောဂီပုဂ္ဂိုလ်က ကိုရောစိတ်ရောဟာကာယပတ္တိစိတ်ဓာပတ္တိကိုကိုသိကိုငြိမ်းအေးနေတယ်ဒုက္ခရှုမှတ်နေရတာချမ်းသာနေတယ်ဘာမှအထူးကြောင်းကြစိုက်ပြီးရှုမှတ်ရတာရဲ့လို့မရှိတော့တတိကလည်းပဲသူ့ဟာသူထင်းနေတယ်ဟိုကအာယုံလေးပေါ်လာလိုက်မှတ်စိတ်ကလေးကမှတ်လိုက်အာယုံပေါ်လိုက်မှတ်စိတ်ကလေးကမှတ်လိုက်ဒီလိုတတိကိုကအစိုက်เสียမလို့တော့ထင်းနေတယ်အဲ့ဒီလောက်ထိအောင်အမှတ်တွေကောင်းပြီးတော့ နေတဲ့အခါကလည်းကြတော့တရားပေါ်မှာကိုယ်ကသဘောကျနှစ်သက်အဲ့ဒီသဘောကျနှစ်သက်ပြီးတော့အချိန်တိုင်းချိန်တိုင်းဟာဒီတိုင်းလေးပဲကိုယ်ကမျောလင့်ပြီးတော့အထုံနေပြီအဲ့ဒီလိုဆိုရင်ရှိကိုမတက်တော့တရားပေါ်မှာဓမ္မရာဂဓမ္မနန္ဒီကိုတွေ့တဲ့ကိုရတဲ့တရားလေးကိုကိုယ့်ဟာကိုယ်ကျင့်နှံ့အားရသဘောကျပြီးနှစ်သက်နေတာကိုဆိုတာအဲ့ဒီလိုဆိုရင်ဒီပုဂ္ဂိုလ်ဟာတရားမတက်တော့ဒါကြောင့်အဲ့ဒီအချိန်မှာကမ္မဋ္ဌာန်းဆရာအရေးကြီးတယ် အဲ့ဒီအချိန်မှာပဲကမ္မဋ္ဌာန်းဆရာတွေကလည်းပဲဘာဖြစ်သွားပြီညာဖြစ်သွားပြီဘာမက်ဆိုင်သွားပြီညာမက်ဆိုင်သွားပြီဆိုတာအဲ့ဒီအချိန်မှာပဲပြောတာဘာဘူးလို့ပြောလဲဆိုတော့ယောဂီကလည်းပဲစအာထုတ်စတဲ့ကပင်ပင်ပန်းပန်းကြီးအာထုတ်လာခဲ့ရတဲ့ပုဂ္ဂိုလ်ဟာအခုတိတ်ကိုချမ်းသာနေတယ်တိတ်ကိုအာထုတ်ရတာဘာမှအားဆိုင်စရာမလိုတော့ဘူးအာထုတ်လို့ကလည်းကောင်းနေတယ်တကယ်ကိုပဲအလင်းရောင်ကြီးထဲမှာကိုတယောက်ထဲတခါနဲ့ ပညာတရံဆိုတာပျောက်ပြီးတော့ပရမလှုပ်သဘောလေးကိုပဲကိုယ့်ဟာကိုရှုပြီးသိနေတယ်ဒီလှုပ်မှုလေးကလည်းသိလိုက်ပြလိုက်သိလိုက်ပြလိုက်ဖြစ်လိုက်ပြလိုက်ဒီသဘောပဲသိနေတယ်ဆိုတော့အဲ့ဒီမှာကိုကိုကိုလည်းပဲတကယ်ကိုတရားတွေပြည့်စုံနေပြီလို့စိတ်ကလည်းထင်နေတယ်အဲ့ဒီအချိန်မှာလည်းကမ္မဋ္ဌာန်းဆရာကဒါကိုပဲထောက်ခံပြီးတော့တရားတွေ့ပြီဆိုပြီးတော့အတိမပြုပြီးတော့ပေးလိုက်လို့ရှိရင်အဲ့ဒီမှာသွားတော့တာပဲဒါကြောင့်မို့ဒီနေရာကမ္မဋ္ဌာန်းဆရာအသိအရေးကြီးပါတယ် ကမ္မဒန်းဆရာရဲ့အတွေ့အကြုံအမှန်တန်ရေးကြည့်ပါတယ်တခါတည်းမှာယောဂီတို့ကမ္မဒန်းဆရာကဒီမှာဆယ်ရစခန်းလေးလောက်ပြဘူးတဲ့ကမ္မဒန်းဆရာကတကယ်ကိုသူ့မှာဘာမှယောဂီရဲ့အတွေ့အကြုံဆိုတာများများမတွေ့နိုင်ဘူးဘာကြောင့်လဲဆိုတော့တခါတရားစခန်းဖွင့်မှာဆယ်ရက်တရားစခန်းဖွင့်မှာဆယ်ရက်ဆိုတော့စဉ်းစားကြည့်ပေါ့ယောဂီဟာတမာရီလေးလေးဖြစ်ရောဆယ်ရက်ပြည့်သွားပြန်ပြီ မှတ်လို့လေအာယုံလေးလည်းမိရောဆယ်ရက်ကပြည့်သွားပြန်ဘာမှညံနဲ့ပတ်သက်လို့ကိုသူထိထိမိမိကိုယ့်ရဲ့တပည့်တွေကမတွေ့အောင်တကယ်ကိုတရားကရစ်ရှိရှင်းမှနောက်အောင်မှရှစ်တတိနောက်တတိရှစ်သမารီနောက်သမารီဆက်ဆက်အောင်ကြိုးစားအထုသွားရတာဒါကြောင့်အခုဒီဥရိယဘုရားညံမျိုးရဖို့ဆိုတာကြိုးစားယူရပါတယ်တကယ်ကိုဒီပုံမှာစောင်းပြီးကြိုးစားရပါအဲကြိုးစားရင် မဖြစ်ဘူးလားဆိုတော့ ၃ရက်အတွင်းလည်းဖြစ်နိုင်တယ်၅ရက်အတွင်းလည်းဖြစ်နိုင်တယ်တစ်ပတ်အတွင်းလည်းဖြစ်နိုင်တယ်ဖြစ်နိုင်ပါတယ်အဲ့လိုဖြစ်လာပြီဆိုရင်ဒီမှာဒီယောဂီရဲ့ညာဒီဝိပဿနာဉာဏ်ညူးချောင်းနေဖြစ်နေတယ်ဆိုတာကိုသဘောပေါက်ဖို့သိဖို့တော့လိုတယ်ကမ္ဘာဆရာကအဲ့ဒါသိမှဒီယောဂီကိုပြုပြင်ပေးနိုင်ရတယ်အဲ့ဒီမှာယောဂီကိုပြုပြင်ပေးပြီးတော့မှရှေ့ဆက်လက်ပြီးတော့ရှုမှတ်စေတဲ့အခါကျတော့မှယောဂီက တတိယတမာရီအားတွေထက်တန်အားကောင်းစွာရပြီဆိုတဲ့အခါကလည်းကြတော့အဲ့ဒီမှာဉာဏ်တဉာဏ်ပြောင်းသွားတယ်အဲ့ဒီခါကြတော့မှယောဂီပုဂ္ဂိုလ်ဟာရှုတိုင်းရှုတိုင်းအဲ့ဒီမှာရှုမှတ်ချက်တိုင်းရှုမှတ်ချက်တိုင်းဟာရှုစရာအာယုံလေးကရောရှုစိတ်ကလေးရောပြစ်သွားတဲ့သဘောကြီးတွေပဲတွေ့တော့တယ်ဥရိယဗျာဉာဏ်လုံးကဖြစ်တာနဲ့ပြက်တာအစကိုလည်းသိတယ်အဆုံးကိုလည်းသိတယ် အခုဒီမှာဉာဏ်ပြောင်းသွားပြီးတော့ဉာဏ်ပြောင်းသွားပြီဆိုတဲ့အခါပင်ကဉာဏ်ရောက်သွားပြီဆိုတဲ့အခါကလည်းကြတော့အဖြစ်မတွေ့တော့အပြဲကြည့်တယ်တွေ့နေတယ်ကိုယ်ခန္ဓာကိုကြည့်သူများခန္ဓာကိုကြည့်ဘယ်ခန္ဓာကိုပဲကြည့်ကြည့်ဘယ်ခန္ဓာကိုပဲရှုရှုအားလုံးဟာပြတ်သွားတဲ့သဘောကြီးပဲဘာနဲ့တူလဲဆိုတော့ဘုန်းကြီးတို့ဒီမှာမြေကမ်းပါးတွေအဲ့ဒီကမ်းပါးမှာရေလိုင်းပုတ်တဲ့အခါကလည်းကြတော့ကမ်းပါးတွေဟာ ခါလေပြိုဆင်းနေတာခန္ဓာကိုရှုလိုက်တယ်ဘယ်ခန္ဓာကိုပဲကြည့်ကြည့်ကိုယ်ခန္ဓာကြည့်လိုက်လေပြိုဆင်းနေတဲ့သဘောပြက်ကျနေတဲ့သဘောပဲသဲပုံလေးကိုအောက်ကနေပြီးတော့လက်ကလေးနဲ့ရက်လိုက်ပြီဆိုရင်သဲမှုန်သဲမွားလေးတွေတမုံပြီးတမုံတမုံပြီးတမုံပြက်ကျနေတယ်လို့ပဲယောဂီရဲ့ခန္ဓာမှာလည်းပဲအဲ့ဒီမှာယုတ်ဒီအားလုံးဟာပြက်နေတဲ့သဘောကြီးတွေတွေ့ရဘာကိုပဲရှုရှုအဲ့ဒီမှာဘုန်းကြီးတို့ဖွင့်ပြထားတာလေးတွေရှိပါတယ် ဥကင်းထဲမှာနှမ်းတွေကိုထည့်လှော်လိုက်တဲ့အခါကလာကြတော့တခါလဲနှမ်းလုံးလေးတွေကဖောက်ဖောက်ဖောက်ဖောက်ဖောက်ဖောက်ဖောက်ဖောက်ကုန်ပြက်နေတယ်လို့ပဲပေါက်နေတယ်လို့ပဲယောဂီရဲ့ခန္ဓာကိုရှုလိုက်တဲ့အခါမှာခန္ဓာမှာအကောင်လုံးအပြက်သဘောကြီးတွေတွေ့နေအဲ့ဒီလို အပြက်သဘောကြီးတွေတွေ့နေပြီဆိုရင်ဘင်ကညာဖြစ်နေပြီ။ဘာညာဖြစ်နေပြီလဲ။ဘာလေးပဲရှုရှုအတန်လေးကြားလို့ရှုလိုက်ရင်လည်းဟိုကပြက်သွားမှရှိတော့ ဝေဒနာလေးတွေဘုန်းကြီးတို့ယောဂီများရှုရတယ်အခုချိန်မှာတမာရီအာမကောင်းခင်တော့ဝေဒနာကိုသိခံပြီးဇွဲနဲ့ရှုရတယ်အခုကြတော့ဒီဉာဏ်ရောက်လာတဲ့အခါကလည်းကြတော့ဟိုဝေဒနာလေးပေါ်နေလို့အဲ့ဒီဘက်ကဉာဏ်လေးလှည့်ကြည့်လိုက်တယ်မရှိတော့ပူဓာလေးပေါ်လို့ပူဓာလေးကြည့်လိုက်တယ်မရှိတော့အေးဓာလေးပေါ်အေးဓာလေးကြည့်လိုက်မရှိတော့တင်းနာတောင်းနာပေါ်ရှုလိုက်မရှိတော့အဲ့ဒီလိုယောဂီကရှုတိုင်းရှုတိုင်းမှာအပြည့်သဘောကြီးတယ်ပဲတွေ့နေရအဲ့ဒါပင်ကညာမယ် ဆက်လက်ပြီးတော့ရှုတဲ့အခါကလည်းကြတော့ဘာကိုပဲရှုရှုလေဘုန်းကြီးတို့ထိုင်ပြီးဖောင်းမှုပိန်မှုလေးပဲရှုရှုအထိုင်တီလေးပဲရှုရှုဝင်လေထွက်လေလေးပဲရှုရှုရှုကျင်တာရှုအပြည့်သဘောကြီးတွေတွေ့နေတခြားခန္ဓာကဖောက်ပြန်လို့ပူမှုအေးမှုသဘောရှုလေပြက်နေတာအတန်ကြားတာလေးရှုလေပြက်နေတာမိမိအာယုန်ထဲမှာဘာကိုပဲမြင်မြင်မြင်လိုက်တဲ့အာယုန်တိုင်းဟာဘာမှတည်မြဲမနေဘူးပြက်သွားတဲ့သဘော အဲ့လိုတပြက်တည်းပြက်နေတဲ့ယုံနံတွေကိုတွေ့နေရတဲ့အခါကလည်းကြတော့ဓာတ်တွေကိုပဲမြင်ဓာတ်တွေကိုပဲတွေ့နေရတဲ့အခါကျတော့ကြောက်စရာကောင်းတယ်လို့ထင်လာတယ်။ဟိုတရင်တစီကြောက်တာလို့မဟုတ်ဘူးနော်ဒီခန္ဓာကိုယ်ကြီးပြည့်ကြည့်တဲ့တွေ့နေလို့ကြောက်စရာကြီး။ဒါပဲရညာ။ဘုန်းကြီးရန်ကုန်မြို့ကိုရောက်စပေါ့။အဲ့ဒီရောက်စမှာတငယ်ချင်း စာတင်ဘက်တငယ်ချင်းကသူ့ဆွေတွေမျိုးတွေစီသွားခြင်းနဲ့အရှင်ဘုရားလိုက်ခြင်းလားရွှေရကုံဘုရားရဲ့အရှိဘက်မှာတဲ့အဲကိုကလည်းပဲမနှက်ဆက်သေးတာဆိုတော့လိုက်ခြင်းနဲ့ဆိုတော့လိုက်သွားလိုက်သွားတဲ့အခါကလည်းကြတော့ရွှေရကုံဘုရားရဲ့အရှိမုတ်ဘက်ကချောင်းတိုက်ကြီးအဲ့ဒီကြောင်းတိုက်ကြီးထဲမှာပျက်စီးနေတဲ့ကြောင်းအိုကြီးတွေဇယံအိုကြီးတွေအဲ့ဒီမှာတွေ့အဲ့ဒီကြောင်းအိုဇယံအိုကြီးတွေထဲမှာလူတွေနေကြတယ် တချို့ဆိုရင်အမိုးကြီးရတခါပြုတ်ကြတော့မယ်အတိုင်းပဲတချို့ဆိုရင်နံရံတွေပြိုကြတော့မယ်အတိုင်းပဲအဲဒီလိုတိုက်အိုကြီးတွေဇယံအိုကြီးတွေထဲမှာနေကြတော့အဲ့ဒီမှာသူ့ဆွေမျိုးတွေရှိလို့အဲ့ဒီမှာသွားတွေ့တော့ဘုန်းကြီးတို့အဲ့ဒီတဲ့ဝင်ရမှာကိုကြောက်ဒီကနေ့မတော်လို့များပြိုကျသွားရင်ဒါနဲ့အဲ့ဒီမှာသူတို့မိဘအဲ့ဒီကဆွေတွေမျိုးတွေနဲ့တွေ့စကားတွေပြောတော့ဘုန်းကြီးကဒီတဲနေရတာမကြောက်ဘူးလားလို့မေးတယ် မကြောက်ဖဲနေရောလားဗျာတဲ့ဘယ်ချိန်ဘယ်လိုပြုတ်ကြမှမသိဘူးဆိုအဲ့လိုနေရတာဆိုတော့ကြောက်တာပေါ့တဲ့အခုဒီဘယညာကဒါပဲခန္ဓာကြီးကအကောင်းမမြင်ဘူးဘာကိုပဲမြင်နေတယ်အပြက်သဘောကြီးတယ်မြင်နေတယ်အဲ့ဒီမှာခန္ဓာရဲ့အပြက်သဘောကြီးတယ်မြင်နေတဲ့အခါကျတော့ဟောကြောက်စရာအနေအချင်းထင်းလာတယ်နောက်ဒီလိုဆက်ပြီးရှုမှတ်နေတဲ့အခါကျတော့ဒီကြောက်စရာကောင်းတဲ့ယုံ nant တွေ ဒါတွေကြီးတဲ့ရရှိပိုင်ဆိုင်ထားတဲ့ခါကာလကြတော့ဒီယုံနာဒီခန္ဓာကိုယ်ကြီးကိုတခါအပြစ်ရလို့မြင်လာပြန်တယ်ဒီဉာဏ်လေးတွေကဘုန်းကြီးတို့ဒီမှာဟိုတရက်လောက်အထုရတာမဟုတ်ဘူးနှစ်ရက်သုံးရက်အထုရတာမဟုတ်တခါလေးတထိုင်နေနဲ့ဒီသုံးဉာဏ်လောက်က တထိုင်နေနဲ့သူကသူဖြစ်သွားတထိုင်နေနဲ့ပဲဒီဉာဏ်လေးတွေကသူကသူပြောင်းပြီးတော့သွားအဲဒီမှာပထမအပြစ်တွေတွေ့တယ် တပြက်တည်းတွက်နေပြက်နေတာတွေကြီးတွေတွေ့တော့ကြောက်စရာကောင်းတယ်လို့ထင်လာအဲ့ဒီကြောက်စရာကောင်းတယ်လို့ထင်တဲ့ယုံ nant တွေကိုလည်းပဲဒါကြီးပိုင်ဆိုင်ထားတဲ့အတွက်ကြောင့်အပြစ်လူမြင်လာတယ်အဲ့လိုအပြစ်လူမြင်လာပြီးတော့ဒါကိုပဲဆက်ပြီးရှုနေရတဲ့အခါကျတော့ပြီးခန္ဓာအပြစ်ကြီးကို ရရှိ ပိုင်ဆိုင်ထားတဲ့အတွက်မပျော်နိုင်တော့ဘူးဒီယုံ nant ဒီခန္ဓာကြီးကိုညှိငွေ့ပြီးတော့လာဒီခန္ဓာကိုယ်ကြီးကိုမလိုချင်တော့ ယုံမုန်းလာတယ်ဒါကိုဘုန်းကြီးတို့အာဒီနောက်အဲဒီနိဗ္ဗိဒာညာလို့ခေါ်တယ်။ဘာညာလို့ခေါ်တယ်။နိဗ္ဗိဒာညာနိဗ္ဗိဒာညာရောက်ပြီဆိုရင်ဒါညင်းငွေတဲ့ညာခေါ်တယ်။ဘာဖြစ်တဲ့ညာလဲ။ညင်းငွေတဲ့ညာဒါကိုဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကတော့နာမရူပပရိစေရညာကစပြီးတော့ယောဂီရဲ့ဉာဏ်ဖြစ်ပုံကိုတစ်ခုချင်းတစ်ခုချင်းကို ဟောပြပေးသွားတယ်ကျေးဇူးရှင်မိုးကုတ်ဆရာတော်ဘုရားကြီးကြတော့ဥရိယဘယညံကစပြောတယ်ဖြစ်ပြမြင်ဒါပဲဖြစ်ပြရှုဖြစ်ပြရှုတကယ်တော့ဆရာတော်ကြီးကပြောတာဖြစ်ပြမြင်အောင်ရှုလို့ပြောခိုင်းပြောတာပဲဒါပေမဲ့နောက်ကြတော့တဖြည်းဖြည်းကြဖြစ်ပြမြင်အောင်ရှုမှုပဲနဲ့ဖြစ်ပြရှုဖြစ်ပြရှုဖြစ်တကယ်ကိုဖြစ်ပြကိုမြင်အောင်ဉာဏ်နဲ့မြင်အောင်ရှုရမှာ အဲ့တော့ရှုလို့ဒီဟာဖြစ်ပြမြင်ပြီးပြီဆိုရင်ဆက်ရှုတဲ့ကစောစောကပြောတဲ့အတိုင်းပင်ကဘယအာရိနဝဒီညာနေအစဉ်စဉ်ဖြစ်လာပြီးတော့နေပြည်တာညီငွေတဲ့ညာဒီညာရောက်တဲ့အခါမိုးကုတ်ဆရာတော်ဘုရားကြီးကဖြစ်ပြမုန်းတဲ့ညာဘာညာနဲ့လဲအေးဒါကိုနေနေပြည်တာညာခေါ်တယ်ဒါညာစဉ်နဲ့ပြောမယ်ဆိုရင်နေပြည်တာညာ ဒီညာရောက်ပြီဆိုရင်ဒီယုံနာခန္ဓာတွေဒီဖြစ်ဖြစ်ဒီအလုံးမုံနေမလိုချင်တော့ဘူးဒါတွေကိုညှိငွေ့လာတယ်အဲ့ဒါနိဗ္ဗိဒညာမယ်အဲ့ဒီကနေပြီးတော့ဆက်လက်ပြီးတော့ဘုန်းကြီးတို့ရှုတဲ့အခါကျတော့ဒီခန္ဓာကိုယ်ကြီးဒီယုတ်ဒီခန္ဓာဒီနာတွေကိုမလိုချင်တော့ညှိငွေ့လာတဲ့အခါကျတော့လွတ်မြောက်ခြင်းလာတယ်ဒီခန္ဓာကိုယ်ကြီးကိုမလိုချင်တော့ဒီခန္ဓာကိုယ်ကြီးကလွတ်မြောက်ခြင်းလာတချို့ဘုန်းကြီးတို့ယောဂီများဝေဒနာတွေ ခန္ဓာကြီးရဲ့ဝေဒနာတွေမျိုးမျိုးဖောက်ပြန်နေတဲ့အခါကျတော့မလိုချင်တော့ဘူးဒီခန္ဓာကိုယ်ကြီးကလွတ်မြောက်ခြင်းနဲ့လွတ်မြောက်ခြင်းနဲ့ဆိုတာဆူတောင်းနေုံနဲ့ညှင်းနေုံနဲ့မရနိုင်ဘူးအာထုံမှရမယ်ဘာလုံးမှရမှာလဲအာထုံမှရမယ်ဘုန်းကြီးတို့ယောဂီများတချို့ဘုန်းကြီးယောဂီတွေပြောကြဒီမှာတော့ရက်တူလေးတွေအာထုတာဆိုတော့သိမတွေ့ပါဘူးဘုန်းကြီးတို့မြန်မာနိုင်ငံမှာဆိုရင် ယောဂီတွေကိုစောင့်ရှောက်တဲ့ပုဂ္ဂိုလ်တွေကယောဂီအတိတ်ကလေးတွေရောက်တဲ့အခါမှာအားပေးရတာရှိပါတယ်။တခါတည်းမှာယောဂီအတိတ်တွေကဒီမှာတရားအားထုတ်ရတာကမနဲ့ဆိုရင်လည်းပဲဘုန်းကြီးတို့ရန်ကုန်မှာဆိုရင်3နာရီခွဲဆိုရင်အေးရထား။3နာရီခွဲအေးရထားပြီးတော့တရားတွေအားထုတ်ရတာဆိုတော့အဲ့ဒီမှာ3နာရီခွဲမထားနိုင်ဘူး။3နာရီခွဲမထားနိုင်တော့တခါထရရတာဆိုတော့အချင်းမူတူဖြစ်အကြီးတွေကမဝအဲ့ဒီမှာစင်မပြတ်တခါတည်း တဏှာကြီးပြီးတဏှာကြီးဆင်းမပြတ်ရှုမှအားထုတ်ရတဲ့နည်းဖြစ်တဲ့ခါကလာကြတော့မတတ်နိုင်အာမထုံနိုင်တဲ့ခါကလာကြတော့ယောဂီကမဟုတ်ပြန်ကျင်တယ်ပြန်ကျင်တယ်ပြောတာအဲတော့ပြင်းတယ်ပြန်ကျင်တယ်ဖြစ်လာတဲ့ခါကျတော့ဘေးကအားပေးတဲ့ယောဂီကဘာပြောလဲဆိုတော့အဲ့ဒါညံဖြစ်နေတာတဲ့နိဗ္ဗိဒညံနေဖြစ်နေတာဆက်ကြိုးစားဆက်ကြိုးစားတဲ့ဒါယောဂီက ဘေးကအားပေးတဲ့ပုဂ္ဂိုလ်ကပြောတာဟိုကတော့ပြင်းနေတာတကယ်တမ်းကျတော့ဒီယုံနာခန္ဓာတွေကိုညှင်းငွေတာမဟုတ်ဟိုကနေကိုမနေချင်တာကြီးတာလေအဲ့ဒီပြင်းနေတာကိုကအားပေးတဲ့ပုဂ္ဂိုလ်တွေကညံဖြစ်နေတာညံဖြစ်နေတာနေပြီတဲ့ညံဖြစ်နေတာဆက်ကြိုးစားဆက်ကြိုးစားလို့ဆိုပြီးအားပေးတယ်တကယ်တော့ဒီနေပြီတဲ့ညံကိုရောက်လာတဲ့ပုဂ္ဂိုလ်ကညှင်းငွေပြီးတော့ဒီယုံနာခန္ဓာတွေကိုမလိုချင်တော့လားအဲ့တော့ညှင်းငွေလာတဲ့အခါကလည်းကြတော့ဟိုမလိုချင်တော့လွမြောက်ချင်လာတယ် ဒီခန္ဓာကလွတ်မြောက်ခြင်းတာဘာကလွတ်မြောက်ခြင်းတာလဲအေးခန္ဓာကလွတ်မြောက်ခြင်းတော့လွတ်မြောက်အောင်ဆက်ပြီးတော့အထုလွတ်မြောက်ခြင်းတာကမုံစီတုကမြတညာအဲ့ဒီကနေပြီးဆက်ပြီးတော့လွတ်မြောက်အောင်အထုတယ်အဲ့ဒီလိုလွတ်မြောက်အောင်အထုတဲ့အခါကလည်းကြတော့ဘုန်းကြီးတို့ဒါကိုပဋိသင်္ခဏ်ညာလို့ခေါ်ပါတယ်အဲ့ဒီပဋိသင်္ခဏ်ညာကဘုန်းကြီးတို့အာထုတ်တဲ့အခါမှာစပြီးတော့အာထုတ်တယ်လို့အာထုတ်ရတယ်။ရောက်စအာထုတ်တယ်လို့အာထုတ်ရတယ် အဲ့ဒီမှာဒီယောဂီမှာဒီပရိသင်္ခာဉာဏ်နဲ့ရောက်နေပြီဆိုရင်ဝေဒနာတွေကလည်းတက်လိုက်တာဒီစပြီးတော့ရောက်စားတုန်းကတမာရီမဖြစ်ခင်တမာရီထူထောင်စားကတကယ်ကိုဒီမှာခန္ဓာကိုယ်ကလည်းဖောက်ပြန်စိတ်တွေကလည်းထွက်ကိုယ်လည်းဆင်းရဲစိတ်လည်းဆင်းရဲဆိုတာလို့အဲ့ဒီလိုဆင်းရဲတာကြီးတွေဖြစ်နေတယ်လို့ပဲထက်ကတက်ကဆင်းရဲအခုဒီမှာဒီပဋိသင်္ခါညာရောက်တဲ့အခါကျတော့ဝေဒနာတွေကလည်းပြင်းပြင်းထန်ထန်ဖြစ်တယ် ဝေဒနာတွေကပြင်းပြင်းထန်ထန် ဖြစ်ပေမဲ့လို့တဲ့စပြီးတော့အာထုဆယောဂီပုဂ္ဂိုလ်ရဲ့ဝေဒနာကိုရှုမှတ်ရတာနဲ့မတူဘူးစအာထုဆတုန်းကတမာရီအားမကောင်းသေးတဲ့အတွက်ကြောင့်မို့ဝေဒနာတွေကိုမလွန်မြောက်နိုင်ဘူးအခုဒီပဋိသင်္ခာဉာဏ်ရောက်တဲ့အခါကလည်းကြတော့ဝေဒနာတွေတော့ပြင်းပြင်းထန်ထန်ဖြစ်တယ်သို့တော့ရှုမှတ်တဲ့အခါမှာမကြဘူးပျောက်သွားတယ်ဝေဒနာတွေကမကြဘူးရှုမှတ်တဲ့အခါမှာပျောက်သွား ဒီပရိသေခံညာရောက်တဲ့အခါဒါကိုဒီညာကို အထက်ပိုင်းဝေဒနာလို့ခေါ်တယ်။ဘာဝေဒနာလဲ။အထက်ပိုင်းညာကိုရောက်နေတဲ့ပုဂ္ဂိုလ်တွေဒီဝေဒနာတွေဖြစ်တာဝေဒနာတွေထပ်ဖြစ်တယ်။အဲဒီမှာဝေဒနာတွေပြင်းပြင်းထန်ထန်ဖြစ်တော့ယောဂီကတရားတွေတော့ကြာကုန်ပြီ။ဟော။ငါတော့တရားတွေတော့ကြာကုန်ပြီဝေဒနာတွေကတက်လိုက်တာ။ဘယ်လို့မှဝေဒနာတွေကတခါလဲ တိမ်တိမ်မွမွရေလို့မဟုတ်တော့ဘူးပြင်းပြင်းထန်ထန်ကိုထင်နေရှားရှားကြီးတွေဖြစ်လာတဲ့ခါကျသူတရားတွေကြာကုန်ပြီလို့ထင်ရအဲ့ဒီခါမှလည်းပဲကမ္မဋ္ဌာန်းဆရာရဲ့အားပေးအများကြီးလိုပါတယ်ဒီလိုမဟုတ်ရင်ဒီယောဂီကနောက်ပြန်ဆုတ်သွားတတ်ပါတယ်ပြန်လှည့်သွားတတ်ပါတယ်သူမှတရားတွေကြာကုန်ပြီလို့သူဟာသူစိတ်ထဲမှာဖြစ်ပြီးတော့အဲ့ဒီမှာနောက်ပြန်ဆုတ်ပြီးတော့သွားတတ်ပါတယ်အဲ့ဒီမှာကမ္မဋ္ဌာန်းဆရာရဲ့အားပေးတိုက်တွန်းပြီးတော့ပြုပြင်ပေးမှုကြောင့်ဆက်ပြီးတော့ကြိုးစားသွားရင် အဲဒီလိုကြိုးစားအားထုတ်သွားတဲ့အခါကလာကြတော့မှရှုတိုင်းရှုတိုင်းအဲ့ဒီအရှုခံယုံ nant တရားတို့ရဲ့ဖြစ်လိုက်ပြန်လိုက်ဖြစ်လိုက်ပြန်လိုက်ဖြစ်လိုက်ပြန်လိုက်အဲ့ဒီမှာတခါလေအကုန်လုံးပြန်ပြီးတော့ဥရိယဘုရားညံလိုပဲဒီဟာကပို့ပြီးတော့ဖြစ်ဖြစ်ဒီပို့ပြီးရှင်းရှင်းလင်းလင်းသိလာဥရိယဘုရားညံတုံးကဝေဒနာတွေအဲ့ဒီအချိန်မှာဟိုတိမ်မွေ့သွားတယ်ဝေဒနာတွေတိမ်မထင်ရှားတော့ပီတိပတ္တိတွေကြောင့် တရားမှတ်တွေကောင်းလာတဲ့အခါကျတော့ကိုကိုကိုစိတ်ထဲမှာဘဝင်နေမြင့်သွားတာရှိတယ်။တရားတွေတွေ့ပြီလို့ကိုကိုကိုထင်ရောက်သွားတာရှိတယ်။နောက်ပြီးတော့ကိုတရားတွေတွေ့ပြီဆိုပြီးတော့ကိုရဲ့မိဘဆွေမျိုးမိတ်ဆွေတငယ်ချင်းတွေကိုလည်းပဲဒီတရားတွေအားထုတ်စေခြင်းနဲ့ဆန္ဒတွေဖြစ်ပြီးတော့တိုက်တွန်းခြင်းနဲ့စိတ်တွေဖြစ်တယ်။ဒါကဥရိယဗျာဉာဏ်တော်ကတရားတွေထက်ပြီးဖြစ်တာ။ဟောဒီသင်္ခါရုပ္ပခဉာဏ်ကြတော့အဲ့ဒီလိုမဟုတ်တော့ စိတ်ထဲမှာလည်းရှုမှတ်လို့ကောင်းလွန်းလို့စိတ်တွေမြင့်မောက်ပြီးတော့လည်းမသွားတော့ဘာကိုပဲရှုရှုအလုံးခန္ဓာမှာရှုလေဖြစ်ပြီးဖြစ်နေတဲ့သဘောပဲဘေးကဗဟိတမှာအတန်အာယုံလေးတွေရှုလေဖြစ်ပြီးဖြစ်နေတဲ့သဘောပဲဝေဒနာကိုပြင်းထန်တဲ့ဝေဒနာတွေပေါ်လို့ရှုလေအဲ့ဒီဝေဒနာကလည်းဖြစ်ပြီးဖြစ်နေတဲ့သဘောပဲတွေ့တယ်ကောင်းတဲ့ဒီမှာချမ်းသာတဲ့ဝေဒနာကိုတွေ့လေဖြစ်ပြီးဖြစ်နေတဲ့သဘောပဲတွေ့တယ်သင်္ခါရုပ္ပခာ သင်္ခါရတွေကိုဥပိ္ပခာပြုနိုင်တာဘာတွေကိုဥပိ္ပခာပြုနိုင်တာလဲဝိပဿနာဉာဏ်နေတဲမှာဘုန်းကြီးတို့ယောဂီများတကယ်ကြိုးစားအားထုတ်လို့ဒီသင်္ခါရုပ္ပခာဉာဏ်ကို ကောင်းကောင်းယောဂီပုဂ္ဂိုလ်ဖြစ်နေပြီဆိုရင်ကတော့ဝိပဿနာဉာဏ်နဲ့မှဒီဉာဏ်လောက်ကောင်းတဲ့ဉာဏ်မရှိဘူးဒီဉာဏ်ရောက်ပြီးသင်္ခါရတွေကိုလေးလေးရှုထားနိုင်ပြီးချမ်းသာတဲ့ဘက်မှာလည်းပဲစိတ်ကမမြင်မောက်ဘူး ဆင်းရဲလို့လည်းပဲစိတ်ထဲမကြဘူးဝေဒနာတွေပြင်းထန်လို့လည်းစိတ်ထဲမကြဘူးဝေဒနာတွေဒုက္ခဝေဒနာဆိုတဲ့ချမ်းသာတာတွေခံစားရလို့လည်းပဲသူ့မှာမြင့်မောက်မသွားဘူးစိတ်တွေဘဝင်မြင့်မသွားဘူးသူတရားတွေတွေ့ပြီးဆိုတာမျိုးလည်းမဖြစ်ဘူးအဲဒီမှာဒီချမ်းသာဆင်းရဲကိုအငြင်းများထားပြီးတော့ရှုနိုင်တာဘလောက်တယောက်ရှုနိုင်လဲဆိုရင်ဣရိယာပုတွေကိုခိုင်ခိုင်မြဲမြဲနာရီပေါင်းများစွာရှုမှတ်နိုင်တယ် ဒီဥရိယဘယညံတုံးကတနာရီ2နာရီ2နာရီခွဲ3နာရီဒီလောက်ပဲဒီသင်္ခါရုပ္ပခညံရောက်တဲ့အခါကလည်းကြတော့ဣရိယာပုဂ္ဂိုလ်ခိုင်ခိုင်မြဲမြဲကြီးကိုရှုမှတ်နိုင်တယ်။ဘာကြောင့်လဲဆိုတော့သင်္ခါရတွေကိုလေးလေးကိုရှုထားနိုင်လို့ချမ်းသာဆင်းရဲကိုအညီအမျှထားပြီးရှုနိုင်လို့ဒါကြောင့်မို့ဒီသင်္ခါရုပ္ပခညံကိုရောက်ပြီဆိုရင်ဒီယောဂီဟာဘုန်းကြီးစောစောကပြောခဲ့တဲ့ဥရိယပညာဉာဏ်တော်ကလို့ မိတ်ထားတဲ့မျက်စိတောင်မဖွင့်ကြတော့တခါတည်းအထိုင်ကိုဒီပေါ်မှာပဲဆွဆွမြဲမြဲတနာရီကုံသွားနနာရီကုံသွားသုံးနာရီကုံသွားကုံသွားတာနာရီပေါင်းများစွာဘုန်းကြီးတို့ရိတ်တာတွေမှာတော့ဖြင့်၄၅10နာရီအဲဘုန်းကြီးတို့12နာရီဒီလိုထိုင်တာတွေဘုန်းကြီးတို့တွေ့ဘူးပါတယ်ဒီတိုင်းပဲဘာမှပြုပြင်ပြောင်းလဲမရှိဘူးဒီတိုင်းလေးကြောက်တိုင်လေးချထားတဲ့အတိုင်းပဲငြိမ်ပြီးတော့ဒီပုံမှာပဲတင်တင်မွေးဝင်လေးဒီတိုင်းမှာရှုနေတာပဲ ဘုန်းကြီးတို့ဒီယောဂီတွေကနေပြီးတော့တခြားရိတ်တာဌာနခွဲလေးတစ်ခုကနေပြီးတော့ဘုန်းကြီးတို့ကြားဘူးပါဝါရင်းကာလမှာအဲ့ဒီကတဝါရင်းတို့တရားစခန်းဖွင့်တဲ့ရိတ်တာပါအဲ့ဒီမှာလာပြီးတော့ဆရာတော်ကလည်းဟောပြောကောင်းတယ်ဆရာတော်ကလည်းတရားပြကောင်းတယ်အဲ့ဒီမှာတခါတည်းမြန်မာနိုင်ငံရဲ့တိုင်းနယ်ပြည်နယ်အသီးသီးတွေကနေလမ်းလမ်းအထုတ်ကြတယ်အဲ့ဒီမြို့လေးမှာအဲ့လိုအထုတ်တဲ့အထက်မှာယောဂီတကာကြီးတယောက်40နဲ့8နာရီထိုင်တိုင်းအဲ့ဒီမှာ ထိုင်ပြီးတော့ရှုမှတ်နိုင်နေတယ်၄နာရီ40နဲ့8နာရီဆိုတာနဲတာမဟုတ်ဘူးအဲ့ဒီမှာဘေးကစောင့်တဲ့ပုဂ္ဂိုလ်ကသာအလဲလည်နဲ့စောင့်ရတယ်သူကတော့ဒီတိုင်းလေးထိုင်နေတယ်စွမ်းလည်းမစားဘူးရေလည်းမတောက်ဘူးတဘူတစ်ပါးလည်းမသွားဘူးပြုပြင်မှုလည်းမရှိဘူးဒီတိုင်းလေးပဲအဲ့ဒီတဝါတွင်လုံးအထုတ်တဲ့အထက်မှာဒီလို40နဲ့8နာရီလိုအချိန်မျိုး3လေးချိန်လောက်ပါတယ်၄၅10နာရီဆိုတာကတော့သူ့အတွက်ကဘာမှခက်ခဲမရှိဘူးတထိုင်လေးခဏထိုင်လိုက်တာ ၄၅၀နာရီလောက်ကြာကြာသွားတယ်အဲ့ဒီလောက်ကိုဖြစ်နေတယ်ဆိုတော့ဩဒီပုဂ္ဂိုလ်ဟာဣရိယာပုဂ္ဂိုလ်အတော်ကိုနိုင်နိုင်နေနေရှုမှတ်နိုင်သွားတယ်ဆိုတော့ဒီသင်္ခါရုပ္ပခဉာဏ်ကိုကောင်းကောင်းကြီးပိုင်ပိုင်နိုင်နိုင်ဖြစ်နေတဲ့ပုဂ္ဂိုလ်ဟာအဲ့ဒီချမ်းသာစင်းရဲကိုအငြိမ့်များထားပြီးရှုနိုင်တဲ့အတွေ့ဣရိယာပုဂ္ဂိုလ်ခိုင်ခိုင်မြဲမြဲရှုနိုင်တယ်။နောက်ပြီးတော့လည်းပဲဒီဝိပဿနာဉာဏ်ထဲမှာတကယ်ကိုအကောင်းဆုံးအချမ်းသာဆုံးယောဂီမှာ တကယ်အကောင်းဆုံးဉာဏ်ပဲဒီဉာဏ်မှလည်းပဲထူးခြားတဲ့ဂုဏ်ထူးခြားတဲ့ဂုဏ်က၄မျိုးရှိတယ်ညီမျှခြင်းဆိုတဲ့ဂုဏ်က၄မျိုးရှိတယ်ဒီဉာဏ်မှာတခြားဉာဏ်တွေနဲ့မတူဘူးเนาะဒီသင်္ခါရုပ္ပကဉာဏ်ကဒါကြောင့်မို့ဒီသင်္ခါရုပ္ပကဉာဏ်ကို ရောက်ပြီဆိုရင်ဒီယောဂီကအလွန်ကိုဣရိယာပုဂ္ဂိုလ်နိုင်နေတယ်နောက်ပြီးတော့ရှုလိုက်တဲ့အခါမှာလည်းပဲသူ့မှာဘာမှခက်ခဲမရှိဘူးဒါကြောင့်မို့ ကြောက်ချင်းနှစ်သက်ခြင်းတဲ့ဒီသင်္ခါရုပ္ပခဉာဏ်ကိုရောက်နေတဲ့ပုဂ္ဂိုလ်ဟာကြောက်ချင်းနှစ်သက်ခြင်းမရှိဘူးတဲ့ဘုန်းကြီးတို့များသောအားဖြင့်တရားထုတ်တဲ့ပုဂ္ဂိုလ်တွေဟာအဲဘုန်းကြီးဒီမှာတော့တရားတော်မိတွေရလေလျှက်စင်မိတွေဟာအမြဲတမ်းလင်းနေတာဆိုတော့ဘာမှကြောက်စရာမရှိဘူးဘုန်းကြီးတို့ရန်ကုန်မြို့မှာတော့လျှက်စင်မိရခဏခဏပြတ်တာဟုတ်အဲဒီမှာတရားတိုက်တွန်းလို့ယောဂီကိုအားပေးလို့ယောဂီကညာပိုင်းလေးကို အခြားယောဂီတွေအိတ်နေတဲ့အချိန်လေးကိုကိုယ့်ဟာကိုပြင်မဲ့ဈဉ္ညာလေးထွက်ပြီးဈဉ္ညာရှောင်မယ်ကြိုးစားမယ်လို့သူဟာသူ စိတ်လေးဖြစ်တယ်စိတ်လေးဖြစ်ပြီးတော့အားထုတ်မယ်လို့ဒီကလေးပြင်မဲ့ကလေးထွက်ပြီးတော့ဈဉ္ညာလေးရှောင်ဈဉ္ညာလေးရှောင်ရတဲ့ကဟောမိရပြက်သွားပြီဆိုဟာကြောက်ပြီးခန်းတဲ့တကအတင်းပြန်ဝင်လာဓမ္မမဟုတ်ဘူးဆိုရင်ဈဉ္ညာရှောင်ရင်းကနေပြီးတော့တဏှာကမှောင်နေတာဖြစ်တော့အဲ့ဒီဘက်ရောက်သွားတော့ကတော့သိကိစ္စမရှိဘူးအဲ့ဒီဘက်ကပြန်လဲလှဲ့ရောသူကကြောချမ်းလာ အဲ့ဒီမှာရှေ့ကိုသွားမယ်ဟာမသွားရဘူးနောက်ဟိုဘက်လေကြည့်ဒီဘက်လေကြည့်ကြောက်တယ်ဒါတမာရီမခံမြဲသေးလို့အဲ့ဒီလိုတမာရီမခံမြဲသေးတဲ့အခါကျတော့ကြောက်တဲ့စိတ်လန်းတဲ့စိတ်ထိတ်တဲ့စိတ်တွေဖြစ်တယ်ဒီတမာရီလေးဖြစ်စမှာယောဂီပုဂ္ဂိုလ်များဘေးကပုဂ္ဂိုလ်ရဲ့အတန်လေးအဟမ်းဆိုရင်အချောင်းလေးဆိုးလိုက်ရင် तू ကတုံသွားပြီဘေးကပုဂ္ဂိုလ်ကတခုခုတရားလေးလက်ထဲကနေပြီးတော့လွတ်ကြလို့တောက်ဆိုရင် तू ကတုံသွားပြီ အဲ့ဒီလိုတုံတုံသွားလန့်လန့်သွားပြီဆိုရင်ဒီပုဂ္ဂိုလ်ဟာတတိလေးကောင်းလာပြီတမာရီလေးဖြစ်လာပြီအာမကောင်းသေးဘူးတမာရီလေးဖြစ်လာတော့ရှိသေးတယ်အဲ့ဒီကနေအာကောင်းပြီဆိုတဲ့အခါကလာကြတော့ဘာတန်လေးကြာကြာမှတ်စရာအာယုံပဲအခုဒီသင်္ခါရုပ္ပခဏ်ညာရောက်ပြီဆိုတဲ့အခါကျတော့ဘာတန်ပဲကြာကြာကြားကျင်တဲ့အတန်ကြာမှတ်စရာအာယုံပဲကြားတယ်ကြားတယ်ဒါပဲအဲ့ဒီအတန်ကလည်းပဲပေါ်ပြီးရင်ဘာဖြစ်သွားတာလဲ ပျောက်သွားတာဘာမှတည်မြဲမနေဘူးဒီမမြဲတဲ့သဘောကြီးတဲ့ပဲသူကမြင်လာတယ်ကြောက်ချင်းကင်းတယ်လို့ဒီတရားတိလောက်အမှတ်တွေကောင်းတယ်လို့လည်းပဲနှစ်သက်ခြင်းမရှိဘူးနှစ်သက်ခြင်းလည်းမရှိဘူးကိုကတရားတွေကောင်းနေပြီဆိုပြီးတော့ဟိုလူပြောခြင်းဒီလူဟောခြင်းဒါလည်းမရှိဘူးဘသူနဲ့မှကိုစကားမပြောခြင်းတခါလေကြောင်ကောင်းကောင်းလေးကိုလူမတွေ့တဲ့နေရာလေးဝင်ပြီးတော့တရားပဲအထုတ်ခြင်း တရားပဲရှုမှတ်ခြင်းနေတယ်အဲ့ဒီသင်္ခါရုပ္ပကညာနှစ်သက်ကြောက်ခြင်းနှစ်သက်ခြင်းဘာမှမရှိဘူးတဲ့ကြောက်ခြင်းနှစ်သက်ခြင်းကင်းတယ်တဲ့နောက်ပြီးတော့ဝေဒနာတွေချမ်းသာတဲ့ဝေဒနာဆင်းရဲတဲ့ဝေဒနာချမ်းသာတဲ့ဝေဒနာတွေပေါ်လို့လည်းပဲသူ့မှာဝမ်းမြောက်ဝမ်းသာဖြစ်မနေဘူးဆင်းရဲတဲ့ဝေဒနာတွေပေါ်လို့လည်းစိတ်ဓာတ်တွေကြမနေဘူးငါတော့ဖြင့်တရားတွေကြသွားပြီထင်မှရဲ့လို့ဒီလိုစိတ်ထဲမှာမရှိဘူးဘာကြောင့်လဲဆိုရင် ချမ်းသာတဲ့ခံစားမှုတွေပေါ်လာလဲရှုလိုက်ရင်ဖြစ်ဖြစ်ပဲတွေ့တာဆင်းရဲတဲ့ခံစားမှုပေါ်လာလို့ရှုလိုက်ရင်လည်းဘာပဲတွေ့တယ်ဖြစ်ဖြစ်ပဲတွေ့တာပဲအဲ့ဒီလိုချမ်းသာဆင်းရဲကိုလည်းပဲအဲ့ဒီလိုအငြင်းများထားပြီးရှုနိုင်တယ်တဲ့နောက်ပြီးတော့ရှုမှတ်တဲ့ခါကာလမှာဘုန်းကြီးတို့ကစပြီးရှုမှတ်တော့ထိုင်လိုက်တယ်မှတ်စရာအာယုံပြောင်းနေလို့ရှာရတယ်ကြောက်ကြနေရတယ်ဘယ်နှမှရမ ဖောင်းနာပိန်နာလေးပေါ်တယ်ဖောင်းနာပိန်နာလေးရှုပါဆိုလို့ရှုမယ်ဆိုပြီးတော့ရှားတယ်အဲ့ဒါကိုကြောင်းကြဆိုင်ပြီးရှားနေရအခုဒီသင်္ခါရုပ္ပခညာမှာအဲ့လိုကြောင်းကြဆိုင်ပြီးတော့ရှားစရာမလိုတော့ရှုမှတ်ရတာအာယုံနဲ့မှတ်စရာသူ့ဟာသူအာယုံလေးကပေါ်မှတ်စိတ်လေးကမှတ်အာယုံလေးကပေါ်မှတ်စိတ်လေးကမှတ်ဒီတိုင်းလေးပဲသွားနေတယ်ဒါကြောင့်မို့ဒီသင်္ခါရုပ္ပခညာမှာအဲ့ဒီညီမျှတဲ့ဂုံ၃မျိုးခဲဒါလေးကိုဘုန်းကြီးတို့ယောဂီများ ဆရာတော်ဘုရားကြီးရဲ့ဉာဏ်တော်တွေကိုပူဇော်တဲ့အနေအားဖြင့်ဒီဆောင်ပုံလေးကိုဆိုအောင်နော်ကြောင်းနှင်းတချင်းကင်းရှင်ပေသည်ချမ်းသာဆင်းရဲရှုမြဲတူညီကြောင်းကြမပြုတ်မှရှုလွယ်သည်သင်္ခါရုညီမှုဂုံသုံးမြည် ကြောင့်နှစ်သက်ချင်းကင်းရှင်ပေသည်ချမ်းသာဆင်းရဲရှုမြဲတူညီကြောင်းကြံမပြုတ်မှတ်ရှုလွယ်သည်သင်္ခါရုညီမှုဂုံသုံးမြည် အေးဟောဒီသင်္ခါရုပ္ပခဉာဏ်ကို ရောက်ပြီဆိုရင်တော့မိမိမှာကြောက်တဲ့စိတ်တွေမရှိတော့ဘူးနှစ်သက်တဲ့စိတ်တွေဘေးရာမှနှစ်သက်တာမြန်လို့တာမရှိတော့နောက်ပြီးတော့ချမ်းသာတဲ့ဝေဒနာဆင်းရဲတဲ့ဝေဒနာအညီမြထားပြီးရှုနိုင်ပြီဘယ်ရာပဲဘယ်အာယုံပဲပေါ်ပေါ်အဲ့ဒီအာယုံကိုဘာမှကြောင်းကြစိုက်ပြီးရှုစရာမလိုတော့သူ့အာယုံလေးသူ့အတူမှတ်စိတ်ကလေးနဲ့တခါတည်းသွားလိမ့် အဲ့ဒီလိုညီမျှတဲ့ဂုံတွေဒီသင်္ကာရုပ္ပကညံမှာပေါ်တယ်။နောက်ထူးခြားမှုထူးခြားမှုကြတော့ဟိုဥရိယဘုရားညံတော့ကတော်တော်တမာတိတွေအားကောင်းလာပါပြီဆိုရင်တောင်မှနှစ်နာရီသုံးနာရီဒီဝန်းကျင်လောက်ပဲရှိတယ်။မဆရာအာယုံကလည်းပဲဒီပေါ်မှာတိတ်ပြီးကြာကြာမဟုတ်ဘူး။ဒီသင်္ခါရုပ္ပခညံရောက်တဲ့အခါကျတော့ကြာကြီးတနာရီနှစ်နာရီသုံးနာရီလေးနာရီငါးနာရီဒီပေါ်မှာပဲ။ ကိုရှုမှတ်တဲ့အာယုံပေါ်မှာပဲရှုစိတ်ကလေးကကြာရှည်စွာတည်မြဲနေတယ်။အဲဒီလိုကြာရှည်စွာတည်မြဲနေပြီးတော့ရှုတဲ့အခါမှာလည်းပဲဘာမှကြမ်းကြမ်းထန်ထန်မဟုတ်ဘူး။ကြာလေကြာလေရှုစရာအာယုံရှုစိတ်ကလေးတိမ်တိမ်မှု့မှု့လေးဖြစ်နေတယ်။ပြောရရင်တော့ဖောင်းနာပိန်နာလေးရှုနေတယ်ဆိုရင်လည်းပဲလှုပ်နေတဲ့သဘောလေးပဲသိနေတယ်။ရှုစရာအာယုံလေးကလည်းတိမ်တိမ်မှု့မှု့လေးပဲလှုပ်သဘောလေးပဲရှိနေတော့တယ်။တခြား ဖောင်းတာကြီးကလည်းထင်းထင်းရှားရှားပေါ်မလာတော့ပိန်တာကြီးကလည်းထင်းထင်းရှားရှားပေါ်မလာတော့ဝင်လေထွက်လေကိုရှုတဲ့ပုဂ္ဂိုလ်ဆိုရင်လည်းအဲ့ဒီဝင်လေထွက်လေတွေကတိမ်မွေ့နေတယ်အဲ့ဒီလိုကိုကြားလေကြားလေဒီမှာရှုတဲ့အခါမှာအာယုံကဒီပေါ်မှာမြဲပြီးတော့တိမ်မွေ့နေနောက်မိမိရဲ့ရှုစိတ်ကတခြားတစ်ပါးပြန့်သွားတာရဲ့လို့လည်းမရှိတော့ဘူးခုဒီဥရိယဗျာညာတုန်းကတော့ तू တင်နေတော့တည်တယ်တခြားပြန့်သွားတယ်ဘယ်လိုပြန့်သွားလဲဆိုတော့ ဒီလိုတရားအမှတ်လေးကောင်းနေရင်ကနေပြီးတော့ကိုယ့်ရဲ့မိဘတွေကိုဒီတရားရတာတွေခံစားစေခြင်းနဲ့သွားပြီးတော့တိုက်တွန်းနေသွားပြီးတော့တရားတွေဟောနေတယ်သူတို့ဘာတွေကိုလိုက်ပြီးတော့တရားဟောဖို့ပြောခြင်းနေတယ်အဲ့ဒီလိုစိတ်တရားဖြစ်အခုဒီမှာဒီသင်္ကာရုပ္ပကဉာဏ်ရောက်တဲ့အခါကလည်းကြတော့ရှုမှတ်တဲ့အာယုံပေါ်ကနေပြီးတော့တခြားအာယုံစီကိုပြန့်သွားတာရဲ့လို့မရှိတော့ဘူးအာယုံတခြားလည်းပြန့်သွားမှုမရှိတော့ဘူးအဲ့ဒါသင်္ခါရုပ္ပခဉာဏ်ရဲ့ ထူးခြားတဲ့ဂုံပဲဒါလေးက၃ပါးရှိတယ်ကဲဆိုလိုက်ကြာရှည်စွာလဲတည်မြဲသူတည်ကြာလေတာ၍တိမ်မွေ့လေသည်အာယုံတခြားပြန်သွားกินသည်သင်္ခါရုထူးမှုဂုံသုံးမြည် ကြာရှည်စွာလဲတည်မြဲသူတည်ကြာလေတာ၍တိမ်မွေ့လေသည်အာယုန်တခြားပြန်သွားကင်းသည်သင်္ခါရုထူးမှုကုံသုံးမည်ဒါတခြားဉာဏ်နဲ့မတူတဲ့ ထူးခြားတဲ့ဂုဏ်ညီမျှတဲ့ဂုဏ်ဒီသင်္ခါရုပ္ပခဏ်ညာမှာပြည့်စုံရှိတယ်ဒီသင်္ခါရုပ္ပခဏ်ညာရောက်နေပြီဆိုရင်အဲ့ဒီယောဂီပုဂ္ဂိုလ်ဟာရှုမှတ်မှုကဘယ်နေရာမှကိုလွတ်တဲ့နေရာမရှိတော့ဣရိယာပုဂ္ဂိုလ်လည်းပဲဈဉ္ညာလျှောက်ရှုမှတ်ရင်လည်းပဲဣရိယာပုကကြာရှည်သွားပဲရှုမှတ်နိုင်တယ်ထိုင်နေဣရိယာပုနဲ့ရှုမှတ်ရင်လည်းကြာရှည်သွားပဲဣရိယာပုကိုခိုင်ခိုင်မြဲမြဲရှုမှတ်နိုင်တယ် ဘာကြောင့်လဲဆိုတော့ကြည့်လေဒီရှုစိတ်ကဒီကြာရှည်စွာရှုမှတ်တဲ့အာယုံပေါ်မှာတည်မြဲနေတာလေနောက်ရှုရပြန်တော့လေတည်နေမှုမွေလေးပဲလေဘယ်အာယုံစီမှ ပြန့်သွားတာမှမရှိပဲအဲ့ဒီကြတော့ဒီမှာနာရီပေါင်းများစွာဒီရှုမှတ်တဲ့အာယုံလေးပေါ်မှာပဲကြောက်တိုင်ကြောက်ခဲလေးကိုစိုက်ထားသလိုပဲငြိမ်ပြီးတော့ခေါင်းကြီးနဲ့စိုက်မနေဘူးခါးကြီးနဲ့ညွတ်မနေဘူး အဲ့ဒီပုဂ္ဂိုလ်ကဒီမှာတဲလေးပဲကိုယ်လေးကလည်းဖြောင်းဖြောင်းမမတ်ကလေးပဲအဲ့ဒီပုံမှန်ပဲစိတ်လေးကရှုမှတ်စိတ်လေးကလည်းတည်နေတယ်အဲ့ဒီရှုစရာအာယုံရောရှုစိတ်ကလေးကရောဘာတစ်ခုမှတည်မြဲတာမရှိဘူးဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဒီသဘောပဲသိတော့အဲ့ဒီကိုသိနေပြီဆိုမှတော့ကြောက်တာတွေနှစ်သက်တာတွေမြန်လို့တာတွေရှိသေးရလားဗျာဘာမှကိုမရှိတော့ဒါဝိပဿနာဉာဏ်နဲ့မှာတော့ဒီသင်္ခါရုပ္ပခဉာဏ်ဟာအကောင်းဆုံးဉာဏ်ပဲ ဒီညာရောက်ပြီဆိုရင်ဘုန်းကြီးတို့ယောဂီများမဲ့ညာပူညာရဖို့လက်တကမ်းပဲကြံတော့တယ်ဘာမှမဝေးတော့ဘူးယောဂီတို့လက်တကမ်းပဲကြံတော့တယ်အဲ့ဒီမှာဒီတိသင်္ခါရုပ္ပခဏ်ညာကိုကောင်းကောင်းကြီးအားပြည့်ပြီဆိုရခါကလာကြတော့ဟိုဘက်မှာခြားထဲမှာညာနှစ်ညာပဲကြံတော့တယ်အနုလောမညာခုတ္တရူပညာဒါပဲကြံတော့ အနုလောမညာနဲ့ကုတ္တရပူညာဆိုတာဒါလည်းပဲဘုန်းကြီးတို့သင်္ခါရုပ္ပခဏ်ညာကအားပြည့်နေအဲ့လိုအားပြည့်နေတဲ့ခါကလာကြတော့တိတ်ကိုအားကောင်းနေပြီတမာရီအားတွေဝိပဿနာညာအားတွေအထင်အားကောင်းနေပြီအဲ့ဒါလေးကိုဆက်လက်ပြီးတော့ယောဂီကဒီတိုင်းဆက်ပြီးရှုသွားလို့ရှိရင်အနုလောမညာဆိုတာကတော့ဘုန်းကြီးတို့ဒီဖြစ်ခဲ့တဲ့ဒီဥရိယဗျာညာနေအဲပင်ကဗျာစတဲ့ညာနေဒီညာနေနဲ့ဘုန်းကြီးတို့မဖြစ်သေးတဲ့အထက်ထက်ညာနေပေါ့ အဲ့ဒီဉာဏ်နေနဲ့ဒီမှာမဆန့်ကျင်ပဲနဲ့လျောကံတင့်မြတ်စွာ ဖြစ်တဲ့ဉာဏ်ကိုနုလုံးမဉာဏ်လို့ခေါ်တာဂုတ္တရဘူဉာဏ်ဆိုတာကတော့အဲ့ဒီမှာပုထုဇဉ်အနွယ်ကိုဖြတ်အရိယာနေတဲ့ကိုတခါတည်းကူးသွားတဲ့ဉာဏ်အဲ့ဒီဉာဏ်ကိုဘုန်းကြီးတို့ဒီမှာဂုတ္တရဘူဉာဏ်လို့ခေါ်တယ်ဘာနဲ့အဲ့ဒီမှာဥပမာလေးတွေဘာနဲ့ပေးထားလဲဆိုတော့ဒီ ကန်းတစ်ခုကိုကူးတဲ့အခါမှာဒီဘက်ကတိတ်ကိုင်းကြီးရှိတယ်တိတ်ကိုင်းကြီးကနေຫນွေချိုးကြီးရှိနေတယ်ပေါ့အဲ့ဒီຫນွေချိုးကြီးကိုဆွဲပြီးတော့ဒီဘက်ကနေအားနဲ့လွှဲဒီဘက်ကန်းကနေအားနဲ့လွှဲပြီးတော့ဟိုဘက်ကိုကူးလိုက်တာအဲ့ဒီဟိုဘက်ကူးလိုက်လို့အဲ့ဒီဒီຫນွေချိုးကိုလွှတ်ချလိုက်တဲ့အချိန်ကဒါကုတ္တရဘူးပဲဟိုဘက်ကန်းကိုခြေတော့ကထိသွားပြီဆိုတဲ့အချိန်ကဒါမဉဏ်ပဲဒါတခဏလေးဖြစ်သွားတာ အကြာကြီးဖြစ်နေတာမဟုတ်ဘူးမဉဏ်နေဖြစ်နေတယ်ဆိုတာအကြာကြီးခံစားနေရအကြာကြီးငြိမ်အေးနေတယ်တချို့ကပြောတယ်ဒီပြီးတော့ငြိမ်လို့အေးလို့တချို့ကရေခဲရေလေးများလောင်းချဩဟုတ်တယ်ဟုတ်တယ်ဟုတ်တော့အဲမှာတကယ်တမ်းကြတော့ဒီမဉဏ်ကို ရောက်သွားပြီဆိုတာကငြိမ်သွားတဲ့သဘောပဲဘာဖြစ်သွားတာလဲ အားလုံးယုံ nant သင်္ခါရတွေဖြစ်မှုပြမှုတွေအားလုံးငြိမ့်သွားတာပြတ်သွားတာအဲ့ဒီသဘောလေးပဲအဲ့ဒါကမဉဏ်ပဲဖူညာဆိုတာကနောက်ကထက္ကထက္ကဖြစ်နေတာအဲ့ဒီထက္ကထက္ကဖြစ်နေတာကဖူညာပဲနောက်ဒီမဉဏ်ရပြီဆိုရဲကွာနိဗ္ဗာန်ကိုမျက်မှောက်ပြုပြီးမဉဏ်ဖူညာတွေကနိဗ္ဗာန်ကိုမျက်မှောက်ပြုသွားပြီနောက်ပစ္စဝကဏဉဏ်ဆိုတာကဘာဖြစ်သွားတာလဲပြန်ပြီးတော့ဆင်းငြိမ့်လိုက် အဲ့လိုဆင်ញင်လိုက်တာကိုပြစ္ဆဝခဏဉာဏ်ကဲဒီတော့ဘုန်းကြီးတို့ယောဂီများဝိပဿနာဉာဏ်အနေနဲ့ဒီသင်္ကာရုပ္ပခဉာဏ်နေအားပြည့်အောင်ကြိုးစားမယ်အဲ့ဒီကနေအားပြည့်ပြီဆိုရင်ဆက်ကြိုးစားရင်နုလောမဂုတ္တရူဉာဏ်အဲ့ဒီဉာဏ်ကနေအားပြည့်သွားပြီဆိုရင်အရိယာမေဉာဏ်ဖူဉာဏ်နိဗ္ဗာန်မျက်မှောက်မပြုတ်နိုင်ဘူးလားကဲဒီတော့ဒီတတိပဋ္ဌာန်တရားကိုရိုးရိုးသေးသေးအားထုတ်လို့ရှိရင် အားထုတ်တဲ့ပုဂ္ဂိုလ်ဟာဒီလောကီဖြစ်တဲ့တတိပဋ္ဌာန်မေခင်တရားတွေကိုပွားရင်ဒီနာမရူပပရိစေရဉာဏ်ကစပြီးတော့ဝိပဿနာဉာဏ်นี่အစဉ်အတိုင်းအစဉ်အတိုင်းမဖြစ်ဘူးလားဒီဉာဏ်นี่အစဉ်အစဉ်အလုံးပြည့်စုံလို့သင်္ခါရုပ္ပခဉာဏ်အနုလောမဉာဏ်ဂုတ္တရူပဉာဏ်ထိအောင်ရောက်အဲ့ဒီကအားပြည့်သွားပြီဆိုရင်အရိယာမေဉာဏ်ဖူဉာဏ်နိဗ္ဗာန်မျက်မှောက်မပြုတ်ရဘူးလားဗျာကဲဒီတော့အရိယာမေကိုရကျင်တယ်ဆိုရင်ဘယ်တရားတွေပွားမှာလဲ တတိပဋ္ဌာန်တရားပဲဟုတ်တယ်မို့လားဒီတတိပဋ္ဌာန်တရားကိုရိုးရိုးသေးသေးရှုမှတ်ပွားများအားထုတ်ခြင်းအပြင်တနည်းအားဖြင့်တတိပဋ္ဌာန်တရားကိုပွားတဲ့အခါမှာလည်းပဲဘုလိကတာကျိန်ဖန်များစွာစိုးစောကလို့အဆက်မပြတ်အမြဲတမ်းတတိကပ်ပြီးတော့ရှုနေရတယ်ရယန္နာယန္နာပြီးတော့ရှုရတာလည်းမဟုတ်ဘူးယန္နာယန္နာရှုနေရင်ဥရိယဘယညာလောက်တော့မဖြစ်ဘူး တရားလေးတထိုင်ထိုင်လိုက်စကားလေးပြောလိုက်အုပ်စုလေးဖွဲ့လိုက်ဆွေးနွေးလိုက်ညင်းခုံလိုက်ကြောနေကြတဏှာကြီးပြည့်ပြီးပြန်ထိုင်လိုက်ဒီလိုဆိုရင်ဘလို့မှဥရိယပယညာတိအောင်တော့မရောက်နိုင်ဘူးဒါကသင်္ခါရုပ္ပခဏ်ညာဆိုတာဝေးရှိသေးတယ်အဲတော့ဥရိယပယညာတော့မရောက်နိုင်သင်္ခါရုပ္ပခဏ်ညာလောက်ရောက်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာချမ်းသာဆင်းရဲကိုအားလုံးညီမြထားပြီးရှုနိုင်တယ်သင်္ခါရအားလုံးကိုလေးလျူရှုပြီးတော့အားထုတ်နိုင်တဲ့အတွေ့ အဲ့ဒီပုဂ္ဂိုလ်ဟာသင်္ခါရုပ္ပခဉာဏ်ရောက်ပြီဆိုရင်ဣရိယာပုတ်တွေလည်းပဲကြာရှည်စွာခိုင်ခိုင်မြဲမြဲရှုနိုင်တယ်။နောက်ဒီမှာတတိက ရှုစရာအာယုံပေါ်မှာမြဲနေတယ်။ရှုစရာအာယုံကလည်းပဲဘယ်မှ ပြန့်သွားတာမရှိဘူးတဲ့။အာယုံတခြားပြန့်သွားကင်းတည်။ဟောရှုတဲ့အခါမှာလည်းကြာရှည်စွာလည်းရှုမြဲတူတည်ကြာလေတာ၍တိမ်မွေ့လေသည်။တချို့ကပြောသေးတယ်။တပည့်တော်တဲ့ ရှုเสียအာယုံလည်းမရှိတော့ဘူးတဲ့ရှုစိတ်ကလေးလည်းမရှိတော့ဘူးတဲ့အဲ့ဒါဘာဖြစ်တာလဲအဲ့ဒါအိပ်ပျော်တာလို့ဘုန်းကြီးပြောလိုက်တယ်ဒါပဲပြောလိုက်တယ်ကိုယ့်ရဲ့ဒီမှာတတိတမာရီဟာကိုယ့်အတိဆုံးမှာဟုတ်တယ်မို့လားကိုယ့်ရဲ့တမာရီတွေဘလောက်ခိုင်မြဲတယ်ဆိုတာကိုယ့်အတိဆုံးမှာအဲ့ဒီကိုယ့်အတိဆုံးကိုဒီလောက်ကလေးတခါလေလစ်သွားတာလေးနဲ့တချို့ကဥဒိစ္စပြန့်သွားတဲ့အချိန်မှလည်းပဲဘာမှမှတ်စရာမရှိတော့ ထိနှက်မိတဲ့ဝင်သွားတဲ့အချိန်တွေပဲဘာမှမှတ်စရာမရှိတော့အဲ့ဒီလိုပြတ်သွားလစ်သွားယုံလေးနဲ့မဲ့လို့ပြောလို့မရဘူးလေမဲ့လို့ပြောချင်ရင်ဒီညာနေအားလုံးပြည့်စုံရမယ်ဒီညာနေအားလုံးအစင်းစင်ပြည့်စုံရမယ်ညာစင်ဆိုတဲ့အတိုင်းညာအားကြော်ကြော်ပြီးမဖြစ်ဘူးအစင်တိုင်းစင်တိုင်းသွားတယ်အဲ့ဒီလိုညာနေအစင်တိုင်းပြည့်စုံလို့အခုပြောတဲ့သင်္ခါရုပ္ပခညာနေအားပြည့်မယ်အားပြည့်ရင်မဲ့ညာနဲ့နီးပြီဆက်ကြိုးစားလို့ရှိရင်အနုလောမဂုတ္တရူပညာရောက်ပြီဆိုရင်ဟောမဲ့ညာပဲကူးသွားတာ အဲ့ဒီမှာကူးသွားပြီဆိုရင်နောက်ကဖူညာနေစက္ကန့်စက္ကန့်ဖြစ်သွားပြီအဲ့ဒီမှာပြန်ပြလိုက်ပြီးကြည်တာကပြစ္ဆုခဏညာဆိုတော့လောကီဖြစ်တဲ့ဒီတတိပဋ္ဌာန်တရားတွေကိုရိုးရိုးသေးသေးကျင့်ကြံပွားများအားထုတ်သွားရင်အရိယာမဉ္ဇဏ်မရနိုင်ဘူးလားအရိယာမဉ္ဇဏ်ကိုရကျင်ပါတယ်ဆိုရင်လည်းပဲဗာတရားတွေအားထုတ်ရမှာလဲတတိပဋ္ဌာန်တရားပဲနိဗ္ဗာန်ကိုမျက်မှောက်ပြုကျင်ပါတယ်ဆိုရင်လည်းပဲဘယ်တရားကိုအားထုတ်ရမှာလဲ ဟင်းတတိပဋ္ဌာန်တရားကိုပဲအားထုတ်တဲ့ဒါကိုဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကတတိပဋ္ဌာန်သုတ်တန်ကြီးဟောတဲ့အခါမှာရှေ့ပိုင်းကနေပြီးတော့တရားကြီးညာချက်ဆိုပြီးတော့ဒီတတိပဋ္ဌာန်တရားလေးကိုဟောလိုက်ဒီအကျိုးတရားတွေကိုဟောပေးတာဒါကြောင့်မို့ဘုန်းကြီးတို့ကဲဒီဆောင်ပုံလေးကိုဆိုမယ်အရိယာမေကိုရခြင်းလို့ဘယ်လန်းစဉ်ကိုလိုက်ရမယ် အရိယာမေကိုရခြင်းလိုတတိပဋ္ဌာန်လမ်းစဉ်ကိုလိုက်ရမယ်နိဗ္ဗာန်နံကိုရရောက်လိုဘယ်လမ်းစဉ်ကိုလိုက်ရမယ်နိဗ္ဗာန်နံကိုရရောက်လို တတိပဋ္ဌာန်လမ်းစဉ်ကိုလိုက်ရမယ်ကဲဒီတော့အရိယာမေကိုရကျင်နေဆိုရင်လည်းပဲဒီတတိပဋ္ဌာန်လမ်းစဉ်တိုင်းလိုက်နာကျင့်သုံးနိဗ္ဗာန်ကိုမျက်မှောက်ပြုကျင်နေဆိုရင်လည်းပဲဘယ်လမ်းစဉ်ကိုလိုက်ရမှာလဲဒီတတိပဋ္ဌာန်လမ်းစဉ်တိုင်းလိုက်ပြီးတော့တတိပဋ္ဌာန်တရားတွေကိုကျင့်ပွားအားထုတ်လို့ဝိပဿနာဉာဏ်နေအခုလို့အစင်းစင်းဝိပဿနာဉာဏ်အားတွေဖြစ်လို့ဒီဉာဏ်နေအစင်းစင်းရင့်ကျက်ပြည့်စုံပြီဆိုရင် အာလုံးဖြစ်မှုပြည့်မှုတွေပြည့်စဲသွားတဲ့ငြိမ့်တဲ့နိဗ္ဗာန်ကိုယ်တိုင်မျက်မှောင်မတွေ့နိုင်ဘူးလားဗျာငယ်ကိုယ်တိုင်တွေ့နိုင်ပါတယ်ဒါကြောင့်မို့ဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကဒီတိပဋ္ဌာန်သုတ်တန်ကြီးဟောတဲ့အခါမှာဘုန်းကြီးပြောခဲ့တယ်အစာပိုင်းရဲ့အလယ်ပိုင်းရဲ့အဆုံးပိုင်းရဲ့ဘယ်နှပိုင်းလဲသုံးပိုင်းမှာအစာပိုင်းမှာတရားတော်ကိုကြီးညာပြီးဟောခဲ့တယ်အလယ်ပိုင်းမှာကျင့်စဉ်နေဟောခဲ့တယ် ကျင့်စဉ်တွေဟောခဲ့တဲ့အတိုင်းဘုန်းကြီးမနေ့ပိုင်းမှာကျင့်စဉ်လေးတွေရှုမှတ်ပုံတွေဟောခဲ့ပြီအဲတော့တတိပဋ္ဌာန်၄ပါးရှုမှတ်ပုံတွေဣရိယာပဋ္ဌာပိုင်းရှုမှတ်ပုံတွေဘုန်းကြီးဟောခဲ့ပြီဣရိယာပဋ္ဌာပိုင်းမှာဈဉ္ဉံဣရိယာပုနဲ့ရတဲ့ဣရိယာပုကိုဘုန်းကြီးပြအောင်ဟောခဲ့ပြီကိုဘက်ကထိုင်တဲ့ဣရိယာပုတို့ဆိုတာဘုန်းကြီးအမြဲတမ်းထည့်ပြီးပြောနေတာပဲနိလျှောင်းတဲ့ဣရိယာပုဆိုတာလည်းပဲဒီမှာလျှောင်းပြီးတော့ရှုမှတ်ရင်းနဲ့ပဲရှုမှတ်တတ်အောင်ပြောခဲ့ပြီပဲ အဲ့ဒီကျင့်စဉ်တွေဟိုဘက်ကတန်စဉ်ကျင့်စဉ်တွေဆိုတာရှိသေးတယ်ဒါကတော့ဘုန်းကြီးတို့ရက်ရှိအားထုတ်တဲ့ပုဂ္ဂိုလ်တွေကိုတန်စဉ်ပိုင်းတွေဟောပေးတယ်ရက်တူတူလေးတွေဆိုရင်ဘုန်းကြီးတို့အထူးပြုပြီးမဟောဘူးဘာလို့လဲဆိုတော့အဲ့ဒီတန်စဉ်ပိုင်းကိုရက်တူသမားကလည်းမလိုက်နိုင်ဘူးရက်တူတူလေးနဲ့တတိသမารီကအာမကောင်းသေးတဲ့အတွက်ဒီလိုအသေးစိတ်တွေရှုမှတ်နိုင်ဖို့အသိမလွယ်ဘူးရကလေးရလို့တတိအသမารီအားလေးတွေကောင်းလာပြီဆိုတဲ့ပုဂ္ဂိုလ်ကြတော့ဒီအသေးစိတ်အမူအရာတွေအားလုံးကိုတန်စဉ်တွေရှုမှတ်နိုင်သွားတယ် ဒါကြောင့်မို့အဲ့ဒီရှုမှတ်ဖို့ဆိုတဲ့ကျင့်စဉ်တရားတွေလည်းပဲဘုန်းကြီးဟောခဲ့ပြီးအဆုံးပိုင်းဖြစ်တဲ့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဝန်ခံခြင်းနဲ့ဟောခဲ့ဘယ်လိုဟောခဲ့တာလဲဝန်ခံခြင်းနဲ့ဟောခဲ့တယ်ဆိုတာငါဘုရားဟောတဲ့ဒီတတိပဋ္ဌာန်လမ်းစဉ်အတိုင်းလိုက်နာပြီးတော့ကျင့်သုံးအားထုတ်လို့ရှိရင်တဲ့မြတ်စွာဘုရားကအလွန်ကြာရင်ခုနှစ်နှစ်တဲ့အလွန်ကြာရင်ဘယ်လောက်တဲ့လဲခုနှစ်နှစ်တဲ့အလွန်ကြာတဲ့ပုဂ္ဂိုလ် ဒါလည်းပဲဉာဏ်နှုတ်နေတဲ့ပုဂ္ဂိုလ်တဲ့တကယ်လို့ဉာဏ်အလယ်အလတ်ရှိမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ခုနှစ်လပဲအာထုတ်တယ်ဘယ်လောက်အာထုတ်လဲယဟန္တာထိအောင်ဖြစ်နိုင်တယ်တဲ့အစွဲလန်းကြံနေမယ်ဆိုရင်အနာဂံဖြစ်နိုင်တယ်တဲ့မြတ်စွာဘုရားကအောက်မဲ့ဥဖို့တော်မပြောအထက်မဲ့အထက်ဖို့တွေကိုပြောနေတယ်အဲ့တော့တကယ်လို့ဉာဏ်ထင်းမြတ်တဲ့ပုဂ္ဂိုလ်ဆိုရင်ခုနှစ်လထိအောင်အာထုတ်ဖို့မလိုဘူးတဲ့ခုနှစ်ရက်ပဲအာထုတ်တယ်ဘယ်နှရက်အာထုတ်လဲ အခုဘုန်းကြီးတို့ယောဂီများလည်း9ရက်တော့ပြည့်သွားပြီအဲဖြစ်တယ်မဖြစ်တာတော့ကိုယ့်ဟာကိုယ်ပဲဆုံးဖြတ်အဲတော့9ရက်ပြည့်အာထုမြတ်စွာဘုရား9ရက်အာထုရင်ယန္တာတရားဖြစ်နိုင်တယ်ဥပါဒံအကျွင်းကြံရှိအောင်မယ်ဆိုရင်အနာဂံဖြစ်နိုင်တယ်အဲ့တော့ဒီလိုကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဝန်ခံချက်ရဲရဲပေးပြီးဟောခဲ့တာဒီတိပဋ္ဌာန်သုတ်တန်ကြီးဟောတဲ့အခါမှာအဲ့လိုကိုရဲရဲတင်းနေအလွန်ကြာရင်မင်းတို့ညံုံနေရင်ခုနှစ်နှစ်ပါကွာတဲ့ ဉာဏ်အလယ်လက်ရှိတဲ့ပုဂ္ဂိုလ်အားထုတ် ခုနှစ်လနဲ့ရနိုင်ပါလေတဲ့ဉာဏ်ထင်းမြက်တဲ့ပုဂ္ဂိုလ်ဆိုရင်ခုနှစ်ရက်အတွင်းမှာပဲရနိုင်ပါလေလို့ဟောခဲ့တယ်အဲတော့အဆုံးပိုင်းမှာအဲလိုအာမခံချက်နဲ့ဟောခဲ့တယ်ဒါကြောင့်ဒီကနေ့ခုနှစ်ရက်အတွင်းမှာဘုန်းကြီးကဒီတတိပဋ္ဌာနာသုတ်တန်ကြီးကိုကျင့်စဉ်နေလေဘုန်းကြီးဟောခဲ့ပြီဒီတရားတွေတိုင်းကျင့်ကြံအားထုတ်လို့ဒီအကျိုးတွေရမယ်ဆိုတာလည်းဘုန်းကြီးပြောခဲ့ပြီဒီတိုင်းဆက်ပြီးကြိုးစားအားထုတ်သွားလို့ရှိရင်ပါရမီလည်းရှိမယ်မိမိကလည်းကြိုးစားမယ်ဆိုရင်အလွန်ကြာရင်ခုနှစ်နှစ် အလယ်လတ်ဆိုရင် ခုနှစ်လမြန်သူဆိုရင်ဘယ်လောက်လဲအေးခုနှစ်ရက်အတွင်းနဲ့ရနိုင်တယ်ဆိုတာကိုမြတ်စွာဘုရားကဝန်ခံချက်ပေးပြီးဟောခဲ့တယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများဟာဒီတတိပဋ္ဌာန်ကျင့်စဉ်အတိုင်းကျင့်ကြံပွားများအားထုတ်မယ်ဆိုရင်ဆင်းရဲတွေကိုဆင်းရဲစိတ်ဆင်းရဲတွေမကင်းနိုင်ဘူးလားအပယ်ဆင်းရဲရောမကင်းနိုင်ဘူးလားသောတပတ္တိမဉ္ဇဏ်လောက်ရောက်သွားပြီဆိုအပယ်ဆင်းရဲတွေကင်းသွားပြီ ဆက်ပြီးရှုမှတ်လို့ဘုန်းကြီးတို့ယောဂီများအထက်တမညာပူညာတိအောင်ရသွားမယ်ဆိုရင်ခန္ဓာဆင်းရဲတွေတန်ត្រာဆင်းရဲတွေရောမကင်းနိုင်ဘူးလားဒါကြောင့်ဆင်းရဲကင်းစင်ပါတယ်လေတတိပဋ္ဌာန်ကျင့်စဉ်ဆိုတဲ့တရားဟာဒီမှာပဲနေကုန်ချုပ်မယ်နော်ဒါကြောင့်ဧကာယနောယံဘေကွေမေကောတတ္တနံဝိတုဒ္ဓိယတောကပတိဒေဝနံသမတိကမယဒုက္ခဒေါမနတာနအထင်ကမယ ညာယတာအဓိကမယနိဗ္ဗာနတာသစ္စိကရိယာယယရိဒံသတ္တာရောတတိပဌာနာမြတ်စွာဘုရားကအကျိုးခုနှစ်မျိုးကိုပြောထားတယ်ဘယ်နှမျိုးလဲအဲ့ဒီအကျိုးခုနှစ်မျိုးကိုကျေးဇူးရှင်ဆရာတော်ဘုရားကြီးကဆောင်းပုတ်လင်္ကာလေးအတူလေးချင်းချုပ်လေးကိုပြောပြသေးတယ်အဲ့ဒါလေးကိုဆိုလိုက်ကြအောင်စို့နော်ကိလေစင်ကြယ်စိုးရင်ပယ်၍ ငိုပွဲမရှိကိုဤဆင်းရဲစိတ်ဆင်းရဲတို့ခြုံမြဲမှန်လမဲ့ကိုရလျက်ရောက်ရနိဗ္ဗာန်ခုနှစ်တန်တတိပဌံအကျိုးဒီကိလေစင်ကြယ် ဩဝိတ္တုရိယာစိတ်ညစ်ကြေးတွေစင်ကြယ်နိုင်တယ်ဆိုတဲ့နံပါတ်1အကျိုးစိုးရင်ပယ်၍အေတောကဆိုတဲ့ပူဆွေးမှုတွေပယ်နိုင်တယ်ကိုဤစိုးရင်ပယ်၍ငိုပွဲမရှိဩဒါပရိဒေဝတွေလွန်မြောက်နိုင်တယ်ကိုဤဆင်းရဲစိတ်ဆင်းရဲတို့ ဩဒုက္ခဒေါမနတတွေအလုံးချုပ်ငြိမ်းနိုင်တယ်ကိုဤဆင်းရဲစိတ်ဆင်းရဲတို့ချုပ်မြဲမှန်းလှမဲ့ကိုရလျက်ဟောအရိယာမဲ့ကိုလည်းရနိုင်တယ်ရောက်ရနိဗ္ဗာန်ခုနှစ်တန်တတိပဋ္ဌံအကျိုးတည် အေးအဲ့ဒီအကျိုးတရားတွေကိုရနိုင်တယ်ဆိုတာကိုဘုရားရှင်ကိုရောမြတ်ကြီးကဒီသတိပဋ္ဌာန်တုတ်ကြီးဟောတဲ့အခါမှာတခါလေတိုးတိုးတိတ်တိတ်လေးမဟုတ်ဘူးကြီးညာပြီးတော့ဟောခဲ့တာဘေကဝေယံတော်များအိုချင်သားတို့ဣဒာဤသာသနာတော်၌ဘေကုယဟန်သည်ဣမေသတ္တရောဧကာယနောယံဘေခွေမေကောတတ္တနာဝိတုဒိယသောကပတိဒေဝနံသမတိကမယဒုက္ခဒေါမနတာနံအထင်ကမာယ ညာယတာတိကမယနိဗ္ဗာန်တာပစ္စည်းကရိယာယယရိဒံသတ္တရောတတိပဌာနာဘေခွေယံတို့မြတ်ဥจิตသားတို့သတ္တရော၄ပါးကုန်သောယရိဒံယေဤမေတတိပဌာနာဆွဲမြဲသောအမှတ်ရမှုတတိဆွဲမြဲမှုတတိပဌာန်ဟူသောကျင့်လန်းသည့်တန်တိရှိကုန်၏အယံဆွဲမြဲသောအမှတ်ရမှုတတိဆွဲမြဲမှုတတိပဌာန်ဟူသောကျင့်လန်းသည့်တတ္တနာဖျားပစ္စည်းကဗုဒ္ဓရိယတာဝကလောင်လုံးစုံသောတတ္တဝါပေါင်းတို့၏ ဝိတုရိယစင်ကြီးကြီးမှကင်းဝေးစင်ကြယ်ကြစေခြင်းငှာဧကယနောမေကောတကူရီတော်လံတကြောင်ဒီတော်လံဖြစ်ပါ၏တောကပရိဒေဝနံဆိုရင်ပူဆွေးခြင်းတောကငိုကြွေးခြင်းပရိဒေဝတို့ကိုတမတိကမယလွန်မြောက်စေခြင်းငှာဧကယနောမေကောတကူရီတော်လံတကြောင်ဒီတော်လံဖြစ်ပါ၏ဒုက္ခဒေါမနတာနာကိုဆင်းရဲခြင်းဒုက္ခစိတ်ဆင်းရဲခြင်းဒေါမနတာတို့ကို အထင်ကမာယာခြုံငိမ့်ကွဲပြောက်စေခြင်းငါဧကယနောမေဃောတကူရီတော်လံတကြောင်ဒီတော်လံဖြစ်ပါ၏ညာယတာအဓိကမာယာအရိယာမေကိုရာခြင်းငါနိဗ္ဗာန်တာသစ္စည်းကရိယာယနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းငါဧကယနောမေဃောတကူဒီတော်လံတကြောင်ဒီတော်လံဖြစ်ပါ၏တည်း ဆုတောင်းမြဝေအောင်ဤသို့ပြုရာမြတ်ဘုံညာကြောင့်ချမ်းမြအေကြည်ဘေးမဲ့မြည်သည်ရွှေပြည်ထုတ်ချောင်းလမ်းမကောက်ပြေရောက်ရပါလိုထိုးထိုးဘဝကျင်လေရလေ ဒုက္ခပိဒံယမံအပေါင်းမကောင်းဟုသည်မြမတွေ့ရပေ မကောင်းသဗ္ဗမေယရပေသဗ္ဗဣစ္ဆာမင်္ဂလာကိုရွေကာတာတန်ရစေတော်ယနေ့ယခု ပြုပြုသည်မြ မြတ်ဘာကကိုမိဘဆရာမျိုးတဟာနှင့်ကိုမဆောင်ကြံကိုဆောင်နကအရင်စ၍ရှိသည်မြလုံးစုံဘုံ31ဖြည့်ဖြည့်သည်မြဝေနေရတို့ရကြပါစေ ဘေငါဝေတိမြာထွေတာဒုခေါ်စေတော်မြာမြာအမြာယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြ ယူတော်မူကြပါကုန်လောသာဓုသာဓုသာဓုမြတ်မြတ်မြတ်ယူတော်မူကြပါကုန်လောသာဓုသာဓုသာဓုရစင်မျက်နှာမေတ္တာပွင့်အောင် ယသေမြေနာနိအာလုံးတတဝါရိဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာဖြင့် မိမိတို့ခန္ဓာဝန်ကိုရွယ်ဆောင်နိုင်ကြပါစေဆေမျက်နာနေအာလုံးတတဝါတွေဖေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေ ကိုယ်စိတ်နှပြချမ်းသာစွာဖြင့်မိမိတို့ခန္ဓာဝန်ကိုရွယ်ဆောင်နိုင်ကြပါစေ။ယသေမျက်နာနေအလုံးသတ္တဝါတွေဖေးရန်ကင်းကြပါစေ။စိတ်ဆင်းရဲကင်းကြပါစေ။ ကိုယ်စင်ရဲ့กิญญาပါစေကိုယ်စိတ်နှပြချမ်းသာစွာဖြင့်မိမိတို့ခန္ဓာဝန်ကိုရွယ်ဆောင်နိုင်ကြပါစေသာဓုသာဓုသာဓုအလုံးတရားနာပရိသတ်ပေါင်းသူတော်ကောင်းတို့သည်ယနေ့နာကြားရတဲ့တရားတော်လာတိုင်း တတိပဌာန်ဤတိုင်ကြကြနာနာကျင့်ကြံပွားများအားထုတ်ပြီးတော့ဖြစ်တဲ့ဖြစ်ထိုက်တဲ့ဝိပဿနာဉာဏ်စဉ်ဤပြည့်စုံပြီးရိယမဉ္ဇဉ်ပူဉ္ဇဉ်တိအောင်ဆက်ရောက်အောင်ကျင့်ကြံပွားများအားထုတ်နိုင်ကြပြီလျင်ဓမ္မနန္ဒဝိဟာရကျောင်းတိုက်ကြီးရဲ့သာသနာပြုလုပ်ငန်းအဝဝတွေကိုဆရာတော်ဘုရားကြီးများနဲ့အတူလက်တွဲပြီးတော့သာသနာပြုနိုင်ကြတဲ့မျိုးကောင်းသားမျိုးကောင်းသမီးများဖြစ်ကြပါစေ။